ဒီဘုန်းကြီးတို့20 2020ခုနှစ်ဩဂုတ်လ23ရက်နေ့တနင်္ဂနွေနေ့ထေရဝါဒဓမ္မကမ္မထာလမ်းစဉ်အပိုင်း33ကာနုပနာ10အာရိပရိကုလတင်ညာပေါ့ခန္ဓာကိုယ်ကို32ပုံပုံပြီးရှုတဲ့နည်းကိုဘုန်းကြီးတို့ပြောနေပါတယ်။ဒီနေ့ခေါင်းစီပေးတာတော့ နေ့ဘာပြောဖို့ရှိလဲဆိုအာရိပိကုလပါဝနာဒီကတော့ရှင်အတုပ2မျိုးတစ်မျိုးကတော့32ပုံပုံရှုတာဟောလေဒါပြောခဲ့ပြီသားရှင်အတုပ2မျိုးကိုပြောခြင်းနဲ့ပဲဘုန်းကြီးတို့အာရိပိကုလဘာဝနာကိုလည်းခြားဖြတ်ပြောရပါအာရိပိကုလဘာဝနာကိုဘုန်းကြီးတို့အရင်ဘက်ကနှုတ်လေးပေးထားအဲ့ဒါလေးပြန်ကြည့်မယ်နော် အာရိပိကုလဘာဝနာဆိုအဲ့မှာဘာနှုတ်ပေးထားလဲဆိုဘုန်းကြီးတို့အာရိပိကုလအစာဟာရတွေကိုဆက်ဆုပ်ယွန်ရှာဝယ်ဖြင့်ဆင်ကျင်နာမှာ။ဒါကြောင့်ဘုန်းကြီးရှေးရှေးကဆရာတော်ကြီးတွေဆောင်းပုံလေးတွေပေးထား။အာရိပိကုလဘာဝနာငုံမြတ်မြတ်စားတော့လာရှုမှတ်ဘာဝနာဘယ်စားစရာပဲစားစား အာဝနာလေးရှုမှတ်စားရမယ်ပဇာတကဘောစားကတော့ကိုဘောယူစီကစားတော့ပဇာတဘောက်ကစားတယ်ပေါ့ဗျာထွက်လာတော့ပဇာဘောက်ကလည်းထွက်တယ်အပေါက်မှများထွက်တော့ကိုဘောက်ဆိုတာမျက်စိနှစ်ပေါက်နားနှစ်ပေါက်နှာခေါင်းနှစ်ပေါက်ပဇာဘောက်ကျင်ကြီးပေါက်ကျင်ငယ်ပေါက်ကိုဘောက်ရှိတော့စားတော့ဒီပဇာဘောက်ကနေစားလိုက်တာပဲ ထွက်လာတော့ဒီပါးစပ်ပေါက်ကလည်းထွက်တာပဲမျက်စိပေါက်ကမျက်စိနှစ်ပေါက်ကလည်းပြန်ထွက်တယ်နားနှစ်ပေါက်ကလည်းထွက်တယ်နှာခေါင်းနှစ်ပေါက်ကလည်းထွက်တယ်ပြီးတော့ကျင်းကြီးပေါက်ကျင်းငယ်ပေါက်တရားလည်းအဲ့ဒီကိုးပေါက်ကနေပြန်ထွက်လာတယ်လို့ဒါပြောပါဒါကြောင့်ပါးစပ်တစ်ပေါက်စကားတော့ကိုးပေါက်ယူစီတာပြီးတော့နှစ်နှစ်သက်သက်စားသက်လျက်အထွေယုံတရား စားတော့ကတော့ဘုန်းကြီးတို့ဒီစားတော့ပွဲရတယ်နှစ်နှစ်သက်သက်ချိုလေးတစ်မျိုးချင်းလေးတစ်မျိုးအသာအစီစိမ်လေးတစ်မျိုးပေါ်စားကြတော့ကြဘလောက်ပဲနှစ်နှစ်သက်သက်စားတော့နေနေနေဝင်နေကြပုတ်တော့သွားတော့ထွက်တော့ယုံစရာဖြစ်တော့ယုံစရာဖြစ်တဲ့နန်းဆုံနေတယ်စားတော့ဝိုင်းကထုတ်တိခါအကွယ်ရာပုံလို့သာစားတဲ့အခါကျမိသားစုတွေရန်တော်တွေရန်တော်ချင်းချင်း မိသားစုမိသားစုချင်းချင်းအတူတူစားတော့ကြတော့စားတော့ဝိုင်းကထုတ်တိကကိုယ်ရပုံလို့တန်းဒီကြီးကြီးထုတ်တဲ့ခါကျတော့ကိုယ်ရမှာပုံပြီးတော့ထုတ်တော့ဒီစားစရာတွေကဝမ်းပိုက်ထဲမှာတညလောက်သိုးသိုးလောင်သွားရင်လေတညတာမြသိုးလောင်ကြပုတ်ရကုန်တာတညတာလောက်သူကဝမ်းပိုက်ထဲမှာ ရောက်သွားရင် အကုန်လုံးပုတ်ကုန်ဒီတော့ပရိကူလအာဟာရပွားကြပါနာစားတော့ဆရာကြီးနောက်ဆုံးတော့ဘလောက်ပဲမိုးများများစားတော့စားတော့အကုန်လုံးအပုတ်အနေနဲ့ထွက်လာတယ်ဒါအာပရိကူလအာဟာရပွားကြပါနာဒီတော့ဘုန်းကြီးတို့အသက်ထင်ရှားရှိတဲ့ခန္ဓာကိုယ်ကြီးမှာဒါကတော့အာရိပရိကူလဘာဝနာပေါ့လေတာမန်လောက်ပါပဲဘုန်းကြီးပြောချင်တော့ ပြီးတော့ဗာပြောရှင်အာတုဘနှမျိုးရှင်အာတုဘနှမျိုးဆိုတာကခန္ဓာကိုယ်ကြီးအသက်ရှင်ရှားရှိတဲ့ခန္ဓာကိုယ်ကြီးကို32ပုံပုံ ရှုတာတစ်မျိုးပေါ့နော်ခုဘုန်းကြီးတို့32ပုံပုံ ရှုတာမနေ့ကလည်းပြောခဲ့တယ်ဆမင်းမွေလက်သက်ခြေသက်သွားရင်သာကြောရိုးချင်းညို့အစာကြီးလို့ပေါ့ဒါလေးကတော့ရအောင်ကြက်ရတော့အနည်းဆုံး5မျိုးတော့ရအောင်ကြက်ကြက်ပြီးတဲ့နောက်ပိုင်းမှာဘာလုပ်ဖို့လိုလဲဆို ဒီတမျိုးတမျိုးကိုများသောအားဖြင့်တော့ဒီမှာဝိသုရိမတ်တို့ဘာလို့ညွှန်တာတော့ငါလုံးငါလုံးတူငါလုံးတူအနုလောမပရိလောမအနုလောမပရိလောမသူကအဲ့လိုရှုခိုင်းတာအဓိကတော့အပြည့်မြင်စေချင်တာပါပဲဒီခန္ဓာကိုယ်ကြီးအပြည့်မြင်မှမနစ်သက်တာအပြည့်မြင်မှ မချစ်ခင်ပါမချစ်ခင်မနစ်သက်တာအပြည့်မမြင်သေးတော့ဘုန်းကြီးတွေရံဖြစ်ဖြစ်လူဖြစ်ဖြစ်ဒီခန္ဓာကိုယ်နှစ်သက်သဘောကျနေတယ် အဲတော့ခန္ဓာကိုယ်ကြီးကို32ပုံပုံအသက်ထေချာကြည့်တာခန္ဓာကိုယ်ကြီးကို32ပုံပုံရှုတဲ့အာတုပဘာဝနာတစ်မျိုးပေါ့ဒါရှင်အာတုပနောက်တစ်ခုကတော့ခန္ဓာကိုယ်မှာအပေါက်6ပေါက်ရှိတယ်မျက်စိ2ပေါက်နား2ပေါက်နှာခေါင်း2ပေါက်ပါးစပ်ပေါက်ခြင်းကြီးပေါက်ခြင်းငယ်ပေါက်ဆို6ပေါက်ရှိတော့အဲ့ဒီအပေါက်ကအသက်ထင်ရှားရှိတဲ့အခါမှာအဲ့ဒီအပေါက်တရားထွက်လာတဲ့ဒီကိုဆင်ញင်တာကအာတုပတစ်မျိုးပေါ့ တော့ရှင်အာတုဘနှမျိုးပေါ့နော်ဒေါရကိုဘောက်ကထွက်ကြလာဆင်ញင်တဲ့အတုဘတမျိုးခန္ဓာကိုယ်ကြီးကို32ပုံပုံပြီးဆင်ញင်တဲ့အတုဘတမျိုးဆိုဒီလိုနှမျိုးပြောပါတယ်ဒီတော့ရှင်ပြားဒီ30ခန္ဓာကိုယ်ကြီးမှာ3ဒေါရကိုဘောက်ကကြလာတဲ့တရားတွေကိုဆင်ញင်တာဘယ်မှာပါလို့တော့ဘယ်မှာရှင်ပြထောက်ထားနဲ့ပြောနေလဲဆိုဘုန်းကြီးတို့ဒီကိစ္စမှာတော့ဝိဇ္ဇာတုတ်တံကိုဘုန်းကြီးတို့ပြောပါမယ် ရာကသုတ်တဏိပါဝိဇ္ဇသုတ်ဆိုတာဟောထားပါတယ်ဒီသုတ်ကတော့သုတ်ကတော့တခုတည်းဆိုမြဲနာမည်၃မျိုးရနေတယ်ပေါ့ဗျာဘယ်လို၃မျိုးရနေလဲဒီခန္ဓာကိုယ်ကြီးကိုတတ်မဲ့တဲ့ဆန္ဒရကသုံးဖို့တဏှာလောဘကိုရှောင်ရှားရှောင်နိုင်ကြောင်းဖြစ်တဲ့အတွက်ဝိဇ္ဇာတုတ်လို့လည်းခေါ်ပါတယ်နောက်တစ်မျိုးကတော့ ဒီခန္ဓာကိုယ်ကြီးပေါ်မှာတတ်မြတ်တဲ့တတ်မြတ်တဲ့ဆန္ဒတော်ဖြတ်ခွာကင်းကွာကြောင်းဖြစ်လို့ကာယဝိသန္တကတုတ်ကာယဝိစိန္ဒနိယတုတ်ဒီလိုတော့ခေါ်တယ်ပေါ့ဗျာကာယဝိသန္ဒနိယတုတ်တဏိကတုတ်ကာယဝိဝိသန္ဒနိကတုတ်ကာယဝိစိန္ဒနိကတုတ်ဆိုတော့နမနုအဲ့မှာကိုနှမျိုးကွဲနောက်တစ်ခုကတော့နံပါတ်3ကလာပါလေဆို သီရိမာဝုထုသီရိမာပြည့်တစမအကြောင်းမဟောမီမှာဇနပရကလျာဏီနန္ဒထေရီမကိုအကြောင်းပြုဟောတဲ့အတွက်နန္ဒတုတ်လို့လည်းခေါ်ပါတယ်နာမည်သုံးမျိုးရတော့အဲ့ဒီတုတ်ထဲမှာပါပါတယ်ဒီတော့တော့ကိုပေါ့နဲ့ပတ်သက်ပြီးတော့တရားရှုမှတ်ရမယ်ဆိုတဲ့အကြောင်းဥိနမေဒီမှာနည်းနည်းတော့ပါဠိဖတ်ပြပါအဲ့ဒီတုတ်ထဲမှာဘုရားဗာမိတ်နေဆိုအထတ္တ နဝဟိသောတေဟိအတုစီတဝတိတပရာအခိမအဂိကုထကုထကောကဏမကဏကုထကောဒါတော့ပါဠိအထောက်ထားပြလို့တဲ့သဘောမျိုးဖတ်ပြတာပါဆိုလိုတာကတော့အတ္တဤခန္ဓာကိုယ်ဤနဝသောတေဟိဒါတော့ကိုးပေါက်မှာဒါတော့ကိုးဝအမာဝတို့မှာအတုစီ မစင်ကြပေါ်ရသည် တဗ္ဗရာနေရောညပါခခတဲ့တဝတိအမြဲတည်းစီယူစီရနေပြီအဲ့မှာဒါဟောတာမျက်စိအခိမ်မှာမျက်စိမှာဘာတွေထွက်လာလဲမျက်စိကနေဘုန်းကြီးတို့မျက်ရည်တွေမျက်ဝတ်တွေမျက်ခြေတွေပေါ့ဗျာဒါတွေမြင်အောင်ရှုရအောင်ကန္နမနာ မျက်စိနှစ်ပေါက်ကမျက်ရည်တွေမျက်ခြေတွေမျက်ဝတ်တွေထွက်တယ်ကန္နမနာနှစ်ပေါက်ကပါနှစ်ဖာကြီးတွေတခါတလေနားတွေကအနာပေါက်နေနားပြည်တွေလည်းထွက်တာပေါ့ဗျာ ပြီးတော့နှာခေါင်းနှာခေါင်းနှစ်ပေါက်ကပါနှာရည်တွေနှာချီတွေထွက်တယ်ပါဇက်ပေါက်ကပါတွေထွက်လေမေးပါဇက်ပေါက်ကတော့ချွဲတွေတလိပ်တွေညာအေးတွေအာဘုတ်ရည်တွေရှားမှလည်းညစ်ကြေးတွေသွားမှလည်းညစ်ကြေးဒါတွေပေါ့ဗျာနော်ပြီးတော့ခန္ဓာကိုယ်အောက်ပေါက်ကနေပြီးတော့နောဟကိုယ်ပေါ့ခန္ဓာကိုယ်အောက်ပေါက်ကနေပြီးတော့ကျင်းကြီးကျင်ငယ်တွေထွက်တယ်ပေါ့နော်ဒီကိုယ်လုံးကလည်းဘာတွေထွက်သေးလဲချွေးတွေထွက်တော့ပေါ့ဗျာ ဒါကတော့အပေါက်နေတာမို့တကူလုံးထွက်တာအဲ့ဒီမှာဓာတ်ရိုက်ပါပါတယ်ဒါကြောင့်ဘုန်းကြီးတို့ဒီမှာဗာပြောလို့ရလဲဆိုတော့ဒီဝိဇ္ဇာတုတ်တံကိုထောက်ပြီးတော့ရှင်အာတုပတမျိုးထပ်ပြီးရှုလို့ရတယ်ဟို32ခုတာသားကြတော့ဘုန်းကြီးတို့လူငယ်တွေအတွက်တော့ကောင်းတာပေါ့နော်သူကကြက်နိုင်တယ်ကြက်နိုင်တဲ့ညာအားလည်းရှိတော့လူကြီးတွေကြတော့ဒီ32ခုတာသားကြက်တဲ့ခါမှာ ရှေ့ကကျက်နောက်ကမေ့ဒီလိုအမှတ်တရတွေကလည်းခြုံယွင်းလာတော့ခြုံယွင်းလာတော့ဘုန်းကြီးတို့ဓမ္မကြီးတယောက်က6ခုတော့ဒါလေးသင်ပေးတာပါပဲဆရာတော်ဆရာတော်32ခုတာသာရှေ့ကကျက်နောက်ကမေ့ဒီလိုဖြစ်နေတယ်ဒီလိုအသက်ကြီးတော့မှတ်ညာလည်းမကောင်းတော့ဘူးဗျဒီတဲ့လွယ်တဲ့ရှင်းတဲ့မကြက်ရပဲနဲ့ရှုပွားလို့ရတဲ့အရာလေးရှိပါလားဗျာရှိပါတယ်လို့ဘုရားရှင်ကိုယ်တိုင်ဟောထားဆိုဘုန်းကြီးဒါလေးမကြမကြပြောပြတယ် ရှုနည်းကတော့အတူတူပဲဗျကို32ခုတာသာရှုနည်းတိုင်းပဲနော်ဒီကတော့ဒါတော့၉ပေါက်ဖြစ်တဲ့ဒါအထူးရေးမထားဘူးဘုန်းကြီးကိုမျက်စိပေါက်ကဘာတွေထွက်လာလဲဒါကိုဘုန်းကြီးတို့ရှုနည်းရတော့ဟိုပါဠိတော်တိုင်းအစဉ်အနံပုံတရံဖြစ်တဲ့အကြောင်းရင်ဖြစ်ရာရဒီလိုပဲဆင်ញံသွားမယ်။အဲတော့ဒါတော့ကိုယ့်ဘကမ္မထံဆိုဘယ်လိုဆင်ញံမလဲလို့မေးရင် မျက်စိဘောက်ကဘာတွေထွက်လာလဲကြည့်လိုက်ပေါ့မျက်စိဘောက်ကဘာထွက်လာလဲမျက်ရည်တွေမျက်ခြေတွေမျက်ဝတ်တွေနော်အခုနည်းနည်းဆင်ញင်မယ်နော်ဆင်ញင်နဲ့ရသွားလိုက်ဟိုမျက်စိမိတ်ကိုယ့်အကိုဆင်ញင်ကြည့်နေမျက်စိဘောက်တို့မှထွက်ကြလာတော့မျက်ရည်မျက်ဝတ်မျက်ခြေတို့သည်အစင်းနာအပြင်၎င်း ပုံတရာအပြင်၎င်းဖြစ်တဲ့အကြောင်းရင်းဖြစ်ရရာအပြင်၎င်းဘာမှနှစ်သက်စရာမြတ်နိုးဝေရာမရှိပါတကား မျက်စိပေါက်တို့မှထွက်ကြလာသောမျက်ရည်မျက်ဟုမျက်ချီတို့သည်အစင်းနာဖြင့်၎င်းဘုံတရားဖြင့်၎င်း ဖြစ်တဲ့အကြောင်းရင်းဖြစ်ရာရာဖြင့်၎င်းဘာမှနှစ်သက်စရာမြတ်နိုးဝရမရှိပါတကားမျက်စိပေါက်အာယုံဆိုင်ပေါ့အပြစ်မြောင်ကြည့်ရမျက်စိပေါက်တို့မှထွက်ကြလာသောမျက်ရည်မျက်ဟုမျက်ချီတို့သည်အစင်းနာဖြင့်၎င်းဘုံတရားဖြင့်၎င်း ဖြစ်တဲ့အကြောင်းရင် ဖြစ်ရာရာပြင်၎င်းဘာမှနှစ်သက်စရာမြတ်နိုးဝေရမရှိပါတကားအဲလိုလေးဆင်ញင်တော့အဲဒီမျက်စိပေါက်ဆင်ញင်ရတယ်ဘုန်းကြီးတို့ မနဲ့လင်းလို့အိယာထမျက်နာသိမ့်လဲဆင်ញင်လို့ရတယ်ဟိုမျက်ရည်တွေမျက်ဝတ်တွေကိုဟိုတုတ်တင်ရှင်းလင်းတော့လဲဆင်ញင်လို့ရတယ်နော်အဲ့ဒီလိုတုတ်တင်ရှင်းလင်းတော့ဆင်ញင်တော့ပိုအပြည့်မြင်လို့တော့ဗျာမနဲ့အိယာထဆင်ញင်မယ် ဒီမျက်ရည်တွေကိုတုတ်တယ်မျက်ရည်တွေကိုတုတ်တယ်ရှင်းလင်းတော့လည်းရှင်းခြင်းပဲဆိုအဲ့ဒါဆိုပုံပြည့်မြင်လာတယ်နော်ခဏကြီးကဓာရီပဲရှိပါလားဆိုအိမ်မှာသဘောပေါက်လာတော့ပုံပြည့်မြင်တော့နောက်တစ်ခုနားပေါက်နားပေါက်ကနေဘုန်းကြီးတို့တွေဘာတွေထွက်လဲနှစ်ဖာကြီးတွေပေါ့နှစ်ဖာကြီးတွေကတော့ထုတ်နေတော့လည်းရှင်းခြင်းလို့ရပါတယ်နားပေါက်တို့မှာ ထွက်ကြလာသောနှစ်ဖာကြီးတို့သည်ရှင်းနာပြင်၎င်းပုံတရားပြင်၎င်းဖြစ်တဲ့ကြောင်းရင် ဖြစ်ရာရာဖြင့်၎င်းဘာမှနှစ်သက်စရာမြတ်နိုးဝေရာမရှိပါတကားနာဘောက်တို့မှထွက်ကြလာသောနဘာကြီးတို့သည်အစင်းနာဖြင့်၎င်းဗုဒ္ဓရာဖြင့်၎င်း ဖြစ်တဲ့အကြောင်းရင်းဖြစ်ရာရာဖြင့်၎င်းဘာမှနှစ်သက်စရာမြတ်နိုးဝေရာမရှိပါတကားအဲဒီလိုလေးဖြည်းဖြည်းမှမှလေးအပြည့်မြောင်ဆင်ញရတယ်ပေါ့ဗျာနာဘောက် နဘာကြီးကလောထုံနေတော့ဆင်ញင်လို့ရတယ်ပြီးတဲ့အခါကျတရားရှုမှတ်တဲ့အနေနဲ့ဓမ္မနကချိန်ပေးပြီးလဲဆင်ញင်လို့ရပါတယ်ဘယ်နည်းနဲ့ဆင်ញင်ဆင်ញင်အပြစ်မြောင်ဆင်ញင်တတ်ဖို့ရည်ကြီးတယ်နားပေါက်ပြီးတဲ့အခါကျဘုန်းကြီးကနှာခေါင်းပေါက်နှာခေါင်းပေါက်ကြည့်လိုက်ပေါ့နော်နှာခေါင်းပေါက်ကြတော့ဘာတွေထွက်လာနာရီတွေနှက်ချီတွေဒါတွေထွက်လာနာရီတွေယုတ်ပြီးတဲ့ဆက်တက်ဆက်တက်ယုံနေအဲ့ဒီခါမှလည်းတုတ်တင်ရှင်းလင်းနိုင်ရှင်းလင်းနိုင် ညစ်ထုတ်တိုင်းညစ်ထုတ်တိုင်းဆင်ញင်ပေးပို့ပြည့်မြင်လွယ်ပါတယ်ဒီလိုတရားထိုင်တဲ့ချိန်နဲ့ဒါတွေကိုအာယုံပြုမှန်းစပြီးတော့လေဆင်ញင်နှလုံးသွင်းလို့ရပါတယ်အဲကြောင့်ဒါလေးဆင်ញင်မယ်နော်ရတော့ဘုန်းကြီးနဲ့အတူတူစိတ်ထဲလိုက်ဆိုကြည့်မယ်နှာခေါင်းပေါင်းတို့မှာထွက်ကြလာသော နာယီနှချီတို့သည် စေနာဖြင့်၎င်းပုံတရားဖြင့်၎င်းဖြစ်တဲ့အကြောင်းရင်းဖြစ်ရာရာဖြင့်၎င်းဘာမှနှစ်သက်เสียမြတ်နိုးဝေရမရှိပါတကားနှခေါင်းပေါက်တို့မှထွက်ကြလာသောနာယီနှချီတို့သည်အစင်းနာဖြင့်၎င်းပုံတရားဖြင့်၎င်းဖြစ်တဲ့အကြောင်းရင်းဖြစ်ရာရာဖြင့်၎င်းဘာမှနှစ်သက်เสียမြတ်နိုးဝေရမရှိပါတကားနှခေါင်းပေါက်တို့မှထွက်ကြလာသောနာယီနှချီတို့သည် စေနာဖြင့်၎င်းပုံတရားဖြင့်၎င်းဖြစ်တဲ့အကြောင်းရင်းဖြစ်ရာရာဖြင့်၎င်းဘာမှနေသက်เสียမြတ်နိုးဝရမရှိပါတကားနော်နှာခေါင်းကလည်းနှစ်ပေါက်ရှိတယ်မျက်စိနှစ်ပေါက်နားနှစ်ပေါက်နှာခေါင်းနှစ်ပေါက်6ပေါက်ပြီးသွားပြီပါးစပ်ပေါက်ဆိုတော့9ပေါက်ပေါ့ပါးစပ်ပေါက်ကတော့သူ့ဒီပေါက်ကပဲစားတယ်ဒီပေါက်ကလည်းအများကြီးထွက်တယ်ထွဲတွေတလိပ်တွေ ထရွေးပေါ့ချွဲတလေးကအတူတူပဲချွဲတလေးတွေထရွေးတွေညာရီတကအာဘုံရီတွေရှာမှလည်းအညစ်ကြေးရှိတာဘလောက်ချစ်ထုတ်လို့နေနေအမြဲတမ်းစားတော့အမြဲတမ်းစားတော့လေဒီညစ်ကြေးတွေကရှိနေတာပဲသွားမှလည်းညစ်ကြေးတွေရှိတာပဲဘာဖြစ်လို့လဲသွားလည်းအမြဲတမ်းဝါစားနေတော့ညစ်ကြေးတွေရှိတာဘလောက်သွားတိုက်တိုက်မပြောင်းပါဘူးတချို့သွားကောင်းကောင်းမတန်ရှင်းတော့ကပါဇက်ကအောင်အပုံနာနားနေတာ ပြီးတော့အဲ့ဒါတွေဆင်ញင်မယ်နော်ပါဇက်ပေါက်ကထွက်လာလေအာယုံပြုတ်တာပါဇက်ပေါက်တော့မှပါဇက်ပေါက်မှာပေါ့သူကတပေါက်ရှိတာပါဇက်ပေါက်မှာထွက်ကြလာတော့ချွဲတလိထရွေအာဘုတ်ရေရှာမရှိသောအညီကြီးသွားမရှိသောအညီကြီးတို့သည်စေနာဖြင့်၎င်းပုံတရားဖြင့်၎င်းဖြစ်တဲ့အကြောင်းရင်းဖြစ်ရာရာဖြင့်၎င်း ဘာမှနှစ်သက်စရာမြတ်နိုးဝရမရှိပါတကားပဇာပေါက်မှထွက်ကြလာသောချွဲတလိထတွေအာဘုတ်ကြီးရှာမရှိသောညစ်ကြေးသွားမရှိသောညစ်ကြေးတို့သည်စေနာပြင်၎င်းဘုဒ္ဓရာပြင်၎င်းဖြစ်တဲ့အကြောင်းရင်းဖြစ်ရာရာပြင်၎င်းဘာမှနှစ်သက်စရာမြတ်နိုးဝရမရှိပါတကား ပဇက်ပေါက်မှထွက်ကြလာသောချွဲတလိထတွေအာဘုတ်ရီရှာမရှိသောညစ်ကြီးသွားမရှိသောညစ်ကြီးတို့သည်စေနာပြင်၎င်းပုံတရားပြင်၎င်းဖြစ်တဲ့ကြောင်းရင်ဖြစ်ရရာပြင်၎င်းဘာမှနှစ်သက်เสียမြတ်လို့ဟောရမရှိပါရဲ့ကဓမ္မကြီးတရားကြီးဒါရနိုင်တော့ပါနော် ကိုခန္ဓာကိုယ်ပေါက်ကထွက်ကြတာတွေကိုအသာလေးကြည့်ဆင်ញင်လို့ဆင်ញင်နိုင်တော့ ဒါကတော့ထူးချက်ဆရာမလို့ပေါ့အကုန်လုံးမမှတ်မိလဲဒီပေါက်ကတစ်ခုလောက်ထွက်ကြတာဆင်ញင်နိုင်လည်းပြီးတာပါချွဲတလေးတွေထွေးထုံနေတော့ဆင်ញင်ပါထရွေးတွေထွေးတော့ဆင်ញင်ပါညာရီကအဘိုးကြီးတွေစီကြလာတော့တုတ်တင်တော့လည်းဆင်ញင်ပါသွားတိုက်တော့လည်းဆင်ញင်ပါရှားတွေချစ်ထုတ်တော့လည်းဆင်ញင်ပါအဲ့ဒါဆိုပြည့်မြင်နိုင်ပါတယ်နောက်ခန္ဓာကိုယ်အောက်ပေါက်တွေကျင်းကြီးကျင်ငယ်ဆုံးပြီးဆိုကိုယ်ပစ္စည်းနဲ့ကိုယ်တော်နာလို့လို့ရှိတယ် သူများပစ္စည်းဆိုရင်တော့အထူးဆက်ဆုပ်ရောရှားဝယ်ပြောစရာမလိုဘူးနော်ကိုယ်ပစ္စည်းကကိုယ်တော့တစ်ခေါက်ဝိတ်ပြီးဆုံးခန္ဓာကိုယ်အောက်ပေါက်တို့မှ ထွက်ကြလာသောကျင်ကြီးကျင်ငယ်တို့သည်အစင်းနာပြင်၎င်းပုံတရားပြင်၎င်းဖြစ်တဲ့အကြောင်းရင်းဖြစ်ရာရာပြင်၎င်းဘာမှနှစ်သက်စရာမြတ်နိုးဝေရာမရှိပါတကားခန္ဓာကိုယ်အောက်ပေါက်တို့မှထွက်ကြလာသော သောကျင်ကြီးကျင်ငယ်တို့သည်အစင်းနာအပြင်၎င်းဘုံတရားအပြင်၎င်းဖြစ်တဲ့အကြောင်းရင်းဖြစ်ရာရာအပြင်၎င်းဘာမှနစ်သက်เสียမြတ်တို့ဝရမရှိပါရကခန္ဓာကိုယ်အောက်ပေါက်တို့မှထွက်ကြလာသောကျင်ကြီးကျင်ငယ်တို့သည်အစင်းနာအပြင်၎င်းဘုံတရားအပြင်၎င်းဖြစ်တဲ့အကြောင်းရင်းဖြစ်ရာရာအပြင်၎င်းဘာမှနစ်သက်เสียမြတ်တို့ဝရမရှိပါရက ဖြည်းဖြည်းမှန်မှန်လေးဆင်ញံအပြည့်မြင်ဖို့နော်ဒါကြီးလည်းဖြည့်စရာတော့မလိုပါအပြည့်မြင်အောင်ဆင်ញံဖို့ဒါကတော့ဓမ္မကြီးတို့ဒကာကြီးတို့တချို့အသက်ကြီးတဲ့ပုဂ္ဂိုလ်များအထူးကျက်စရာမလိုဘူးပေါ့နော်ကိုယ်ခန္ဓာကိုယ်ထွက်ကြတာလေးကိုအမြဲတမ်းဆင်ញံအိမ်သာတက်တိုင်းကျင်းငယ်စွန့်တိုင်းဒါလေးဆင်ញံနိုင်ကောင်းပါတယ်အဲ့ဒါဆိုရင်တော့ကိုကအကျိုးရှိတာပေါ့ဗျာဒီနေ့ဒီနေ့နေရတဲ့ချိန်ကာလမှာ ဆင်ញံတတ်တော့နော်လေဒီတိုင်းပဲချိန်နေကုန်သွားတာများတယ်အဲတော့အကျိုးရှိအောင်ဘဝမှာနေတတ်ဖို့ဟာဒီလိုကမ္မဋ္ဌာန်းတစ်ခုဆင်ញံနှလုံးသွင်းနေတဲ့ခန္ဓာကိုယ်ရဲ့အပြည့်မြင်တာခန္ဓာကိုယ်ရဲ့အပြည့်မြင်မချစ်ခင်တော့မချစ်ခင်လည်းပဲဒီခန္ဓာကိုယ်နဲ့ပတ်သက်တဲ့ပတ်သက်တာတွေကလောဘဖြစ်စရာဒေါသဖြစ်စရာမာနဖြစ်စရာအကြောင်းမရှိတော့ဘူးဗျာဘုန်းကြီးတို့လောဘဒေါသမောဟမာမနာဖြစ်နေကြတယ်ဆိုတော့ဒီခန္ဓာကိုယ်ဆွဲလမ်းမြန်လို့တော့ ဆွဲလမ်းမြတ်နိုးနေလို့ဆွဲလမ်းမြတ်နိုးတော့ဒီခန္ဓာကိုယ်နဲ့ပတ်သက်ပြီးတကူတည်းဖြစ်လာရင် ပြောလာရင်ဆိုးလာရင်မခံနိုင်တော့အဲ့ဒါကြောင့်ဒီကံတော်ဒီကမ္မထံကိုဆင်းရဲမှာဒါရကိုဘကမ္မထံပြန်ပြောပါမယ်ဒါရကိုဘဆိုတာဘာလဲဆိုမျက်စိနှစ်ပေါက်နားနှစ်ပေါက်နှာခေါင်းနှစ်ပေါက်ပါးစပ်ပေါက်ကျင်ကြီးပေါက်ကျင်ငယ်ပေါက်ပါးစပ်ပေါက်ကမျက်စိပေါက်ကဘာတွေထွက်လာလဲဒါကြက်ဆရာမလို့ပါဘူးသိပါ မျက်ရည်မျက်ဝမျက်ခြေတွေဒါတွေထွက်လာနားပေါက်ကဘာတွေထွက်တယ်ဒါလည်းသိပါတယ်နဘာကြီးတွေထွက်တယ်အဲဒီနားကနားတွေဖြစ်လို့နားပြည်တွေထွက်တဲ့ကတော့ဆင်ញင်ပေါ့နားပြည်တွေမထွက်ရင်တော့ကိုကအထူးဆင်ញင်စရာမလိုပါဘူးနောက်တစ်ခုကတော့ဗာလဲဆိုတော့နှာခေါင်းပေါက်နှာခေါင်းပေါက်ကနှာရည်တွေနှာချီတွေထွက်တိုင်းတုတ်တင်တိုင်းဆင်ញင်ပေးပါဆင်ញင်ပြည့်မြင်မှာပေါ့အပြည့်မြင်ဒီခန္ဓာကိုယ်ကြီးမချစ်ခင်မတွေ့တာဘူး မတွေ့တာရင်ကိုယ်မှာလောဘဒေါသတွေတက်တာတော့ဘောနော်။နောက်ပါဇက်ပေါက်ဘုန်းကြီးပါဇက်ပေါက်ကဒီပါဇက်ပေါက်ကပဲစားတော့တာပဲ။ဒီပေါက်ကစားတော့ပြီးကိုယ်ပေါက်ကယူစီတဲ့ခုနရှေ့ဆရာတော်ကြီးမိတ်တာ။ပါဇက်ပေါက်ကနေဘာကြီးထွက်လဲချွဲတလိတ်တွေထလူကြီးတွေဒါမကြမကြထွေးဟနေ။ညာကြီးတကအဘုတ်ကြီးတွေထွက်တယ်ရှာမှလည်းညစ်ကြေးတွေရှိတယ်သွားမှလည်းညစ်ကြေးတွေရှိတယ်ဒါတွေမကြမကြဆင်ញင်ပေးပေါ့ ခန္ဓာကိုယ်အပေါက်ကိုလှမ်းကြည့်လိုက်ပေါ့ကိုယ်ပစ္စည်းနဲ့ကိုယ်တော့နန်းနော်အဲ့ဒါဘာတွေလဲကျင်ကြီးတွေကျင်ငယ်တွေဒါတွေဆင်ញင်ခိုင်းတော့အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဒီမှာခေါင်းစည်းလေးလေးပေးပါပေးထားမယ်မြောင်နှမ်းချောင်းဆရာနဲ့ဟောနဲ့တာဝိညာဉ်ကအတုပကမ္မထံဆိုဘုန်းကြီးဒါလေးခေါင်းစည်းလေးပေးထားပါအဲ့ဒီအကြောင်းအရာလေးဘုန်းကြီးပြောမယ်နော်အဲ့အကြောင်းအရာလေးက ုန်းကြီးတို့ဗမာတက္ကရာ1023ခုနှစ်မင်းရဲ့နန္ဒဘေးရဲ့ညီတော်ပြည်မင်းမင်းပြုပါတယ်အဲ့ဒီပြင်မင်းကဒီနှစ်တော့ဇာတာတွေသူတို့ကတော့ဖေရင်ရတရားတွေပေါ့လေယုံကြတယ်ပြင်မင်းသူ့ရဲ့ဇာတာစစ်ဆေးတဲ့ခါကျတော့အဲ့တော့သူကံညံ့နေတယ်ပေါ့ဗျာကံညံ့နေတော့ဘာလို့လဲဆိုမြောင်နှမ်းကျောင်းဆောင်ကိုယာယီ နန်းနေရာမှာညောင်နှန်းကြောင်းဆောင်ကိုဟုတ်လားနန်းမြောက်ပဲရွှေပေါ့ယာယီနန်းနေရာမှာမြောင်နှန်းကြောင်းဆောက်လုပ်လုပ်ထားတယ်ယာယီနန်းနေရာလောက်တယ်ပေါ့လောက်ပြီးမြောင်နှန်းကြောင်းကိုအဲမြောင်နှန်းဆောင်ကိုမြောင်နှန်းယာယီနန်းနေရာမှာရွှေရွှေပြတော့မြောင်နှန်းကြောင်းဆိုဆောက်လုပ်တယ်အဲ့ဒီမြောင်နှန်းကြောင်းဆောင်ကိုဟုတ်လား တောင်တန်းကျောင်းဆောင်ကမြို့ရဲ့ရှေ့ရတောင်တန်းကျောင်းဆောင်ဆောက်တယ်။ကျောင်းတွေဆောက်လုပ်ပြီးတဲ့အခါကျဒီမင်းကငယ်စဉ်အရှင်မင်းသားဘွားတော်ပေါ့လေနေခဲ့တဲ့သူငယ်ဆရာပေါ့ကျောင်းဆောက်ပြီးစကိုင်းအရှိကျောင်းဆရာတော်ဥဝကဓမ္မလင်္ကာကမြောင်နှမ်းကျောင်းလှူပါတယ်။ဒီဆရာတော်ကြီးကနောက်ပိုင်းမှာတရားရီ ညောင်းနန်းကျောင်းသရာကြီးနေတရားတို့ပိရမတသင်ညိုနေတရားတို့ပိရမတသင်ဆိုကျမ်းတို့မာရိကတာတိကရယမိုက်ပဋ္ဌာန်းရာကောက်ကျမ်းယမိုက်ရာကောက်ဒါတော့ပိရမကျမ်းတွေပေါ့ဗျာဒါတွေရေးသားစီရင်ခဲ့အဲ့ဒီပဲခေတ်တွေတုန်းကတော့မင်းကြီးမင်းသားတွေကဒီဘုန်းကြီးကျောင်းပညာရေးတွေနဲ့သွားတာဟုတ်တကယ်လို့ဒီမင်းကြီးအဲ့ဒီဘုန်းကြီးတွေကသူတို့သင်ပေးတဲ့ဘုန်းကြီးကလူထွက်သွားရင် ဘယင်ကနေပြီးတော့မူမူမတွေဝင်ကြီးတွေခတ်နေပေါ့ဗျာဘာလို့သူတို့ကပညာတတ်တာအဲ့တော့မြောင်ညံဒီမြောင်နှမ်းเจ้าဆရာတော်ကပြည်မင်းရမနေမျိုးအနော်ရထာရသားဖြစ်လို့အမြအမမျိုးရိုးနွယ်ပဲဒီနေ့မှာတော့သူ့ရဲ့တငယ်ချင်းဖြစ်ပုံရပါတယ်အဲတငယ်ချင်းရဟန်းလူတွေကသရိုမင်းကြီးဆိုတဲ့ယာရုနဲ့ပေါ့မတ်ကြီးဝန်ကြီးဖြစ်နေတယ် ဖြစ်နေတော့မူမအဆောင်ရောင်နေတကအကြောင်းကိုပေါ့လာရောက်ပြီးတော့လှူဒန်းတယ်လှူဒန်းနေတဲ့ဆရာတော်ရှိခိုးတကားပြောနေတဲ့သူ့ဆောင်ရောင်သူ့စည်းစိမ်တွေကိုလျှောက်ထားတယ်ပေါ့ရှင်ပြား ရှင်ပြားလည်းလှူထွက်ရင်ဒေဒီပြောလိုပဲမူမစည်းစိမ်ကိုခံစားလိမ့်မယ်ဗျာလို့လျှောက်တယ်ပြီးတော့မြောင်နှမ်းကျောင်းဆရာတော်ကဘာမိတ်လိုက်လဲဆိုတော့ဒကာကြီးရတဲ့ဒကာကြီးရဲ့မူမစည်းစိမ်ဝန်ကြီးစည်းစိမ်ဟာ ဘုန်းကြီးအိမ်သာတစ်ခါတော့တက်လောက်တန်ဖို့မရှိပါဘူးဟာရှင်မြတ်ဘယ်လိုပြောလိုက်တာလဲဟုတ်တယ်လေအိမ်သာတစ်ခါတက်ရင်နုနာဒွါရကိုဘကမ္မထာတဝိညာဏကအတုပကမ္မထာအများကြီးဆင်ញင်ပွားများရတယ်အဲ့လိုဆင်ញင်ပွားများရင်ကုသိုလ်တွေအများကြီးဖြစ်တယ်ဒီကကြီးဝิญကြီးစီစဉ်နေကြတော့လောဘတွေဖြစ်ဒေါသတွေဖြစ်မှမလဲအကုသိုလ်တွေပဲဆက်တိုက်ပွားနေတာဒါလည်းပွားတတ်မှာနော် အဲ့တော့ခုဘုန်းကြီးတို့တွေဒီကမ္မထံသိသွားပြီဆိုတော့အိမ်သာတက်ရင်းနဲ့လည်းပွားနိုင်တယ်ဒါကိုပြောချင်တယ်ဒါနဲ့ပတ်သက်ဘုန်းကြီးအတွေ့အကြုံတကူကအခုတော့ပြန်တော်မူသွားပါပြီညောင်ရမ်းချမ်းသာရေးဆရာတော်ကသူကအိမ်သာတက်ရင်တော်တော်ကြာတယ်အိမ်သာတက်ရင်ကြာတဲ့ခါကျတပည့်တွေကပူကြတယ်ပေါ့ဆရာတော်အိမ်သာထဲမှာကြာလိုက်လားဘာလုပ်လဲ ငါအတုဝကမ္မနာဟိုကြာခြင်းလို့ကြာတာမဟုတ်ဘူးတဲ့ငါအိမ်သားထဲမှာဒီအတုဝကမ္မနာဆင်ញင် စီပြားနေအဓိကမထမ်းပြောတာပဲ32ခုတတာလည်းဆင်ញင်စီပြားလို့ရတယ်ဓွာတော့6ပေါက်ကမ္မထာနဲ့ဆင်ញင်စီပြားလို့ရတော့နော်ဟောအိမ်သားထဲမှာသူထထွေးတွေလည်းထွေးတာပဲချွဲတွေလည်းဟတ်တာပဲကျင်ကြီးတွေလည်းဆုံးတာပဲကျင်ငယ်တွေလည်းဆုံးတာပဲဒီမှာမျက်နာတက်တာလည်းလောက်တာပဲနော် ခန္ဓာကိုယ်ရဲ့ညစ်ကြေးမှန်တယ်များဒီထဲမှာပဲရေချိုးကလည်းရှိအင်္သာကလည်းဒီထဲမှာတုတ်တင်တာဒါကြောင့်ဆရာတော်ကြီးကအင်္သာတက်ရင်ရောင်ရမ်းချမ်းသာရေးဆရာတော်ဆိုအတူယူဆရာကောင်းပါသူကအင်္သာတက်ရေးထဲမှာဆင်ခြင်တယ်တော်တော်ကြောင်ဆင်တယ်ဒါလေးပြောချင်တော့နော်ဒါဘုန်းကြီးတို့သင်ပြီးတဲ့နောက်ပိုင်းတကယ်လှုပ်ဖို့အရေးကြီးပါတယ်တကယ်လှုပ်နေဒါကိုယ့်အတွက်ကြိုးရှိတာပေါ့ဗျာဒါမျိုးဆင်ញံနှလုံးသွင်းတာပေါ့ပါနော် ခုနကကျင်ကြီးတွေဆုံးထုတ်နေတဲ့ဆင်းခြင်းကျင်ငယ်တွေဆုံးထုတ်နေတဲ့ဆင်းခြင်းဆင်ញင်နေရင်ဆင်ញင်တိုင်းဆင်ញင်တိုင်းမှာကိုယ်မှာကုသိုလ်တွေဖြစ်တာပဲခုနမဆင်ញင်တဲ့ပုံကောများကြတော့ကိုယ်ယာဓုတွေဂုံဓုတွေဘွယ်ဓုတွေပစ္စည်းပစ္စည်းတွေဒါတွေကြည့်ပြီးตาရနေတဲ့ကလောဘတွေဖြစ်ဒေါသတွေဖြစ်မာမာနတွေဖြစ်အကုသိုလ်တွေဆက်တိုက်ဖြစ်တာဘုန်းကြီးတို့ကဒီ32ခုတာတာပဲဆင်ញင်ဆင်ញင်ရှင်အသိဝါ2မျိုးပေါ့နော် ဓာရကိုးပါကမ္မတာဆင်ញင်ဆင်ញင် ခန္ဓာကိုယ်အပြည့်မြင်လိုက်ခန္ဓာကိုယ်နဲ့ပတ်သက်ပြီးလောဘလည်းဖြစ်တော့ဒေါသလည်းမဖြစ်တော့မာမာနတွေလည်းမဖြစ်တော့ကုသိုလ်တွေဆက်တိုက်ဖြစ်နေတော့ဒါကြောင့်ခုနမြောင်နှမ်းကျောင်းဆရာတော်ကသရိုးမင်းကြီးကိုဟုတ်လားအမတ်ကြီးဝန်ကြီးကိုဘာပြောလဲဒကာကြီးကဒကာကြီးစိတ်စိမ်လောက်ကတော့ငါတို့အိမ်သာတစ်ခါတက်လောက်တန်ဖိုးမရှိပါဘူးအဲ့တော့ဟို မကြီးဝဉ္ကြီးကဘာလျှောက်လဲအရှင်ဘုရားဘယ်လိုပြောလိုက်တာဟုတ်တယ်ငါတို့အိမ်သာတစ်ခါတက်ရင်သဝိညာဉ်တွေကအတုပကမ္မတာ အများကြီးပွားနိုင်တယ်ပွားနိုင်ဒီခန္ဓာကိုပြည့်မြင်တယ်ပြည့်မြင်ငါတို့မှာလောဘဒေါသမဖြစ်ဘူးဒါကြောင့်မို့အများကြီးကြိုးရှိတယ်သူကမိန်လို့ရတာဒါပါပဲသူကတော့ရိုးရှင်ငါတို့အိမ်သာတစ်ခါတက်ရင်သဝိညာဉ်တွေကအတုပကမ္မတာအများကြီးပွားနိုင်တယ်ဒါမိန်သွားတော့ဒါလေးကို ဘုန်းကြီးတို့အတူယူခုနညောင်းရချမ်းသာကြီးဆရာတော်ဒီဆရာတော်ကြီးလည်းအတူယူပြီးတော့ဒါသူတပည့်တွေကဘုန်းကြီးကိုမိန်ဘုန်းကြီးလည်းယဉ်နေပါတယ်ဒီဆရာတော်ကြီးအဲသူတပည့်တွေကမိန်ခဲ့လို့တို့ဒီဆရာတော်ကြီးရဲ့မူကျင်လေးတွေမိန်သားပြောကြတော့မှာပဲဘာတွေလောက်တတ်တဲ့အနေထားရှိလဲဆရာတချို့ဆရာတော်ကြီးကဒါကိုဆွေးဆွေးမြဲမြဲလောက်တာနော်မနေ့ကတခါကြီးဘုန်းကြီးနဲ့ယဉ်နေတဲ့ဒီဓမ္မတခါကြီးဥပုံခင်းဆရာတခါကြီးဒါကိုရှုမှတ်လို့ရတယ်တချို့ဆရာတော်ကြီးတွေဆိုဒါပဲရှုမှတ်ဆင်ញင်တဲ့လုံးသွင်းတယ် ဒါကတော့သမထပိုင်းပေါ့နော်ဝိပဿနာပိုင်းကျတော့ဒီဓာတ်သဘောတဘာဝတွေမြင်အောင်ရှုရသမထပိုင်းမှာတော့ဘုန်းကြီးတို့ခန္ဓာကိုယ်ပြည့်မြင်အောင်ရှုရနောက်ဒီမှာလဲမှတ်ထားဖို့ဟာသမထရွေသမထတတ္တရင်ရှုရပြီးမှဝိပဿနာဝိပဿနာဆိုဝိပဿနာရှုရခါတလေဘုန်းကြီးတို့တွေဘုန်းကြီးတို့လည်းမထူအောင်ငငယ်တော့ကတော့အဆိုနဲ့ပြီးတာဆရာသမားတင်ထားတယ်ဘလုဘလုဘလုနဲ့ဆိုလိုက်တာသမထတတ္တပွားရမယ်ပြီးတော့ဝိပဿနာတတ္တပွားအဲ့လိုလုပ်ရနော် ခုလိုပေါ့ဒါတော့9ပါးဆိုဒါတော့9ပါး32ခု32ခုတာတာဆိုရင်32ခုတာတာဆင်ញင်စီပြန်နေပေါ့ဆင်ញင်စီပြန်စီပြန်နေဒီပေါ်မှာအပြစ်မြင်လာတယ်ပြည့်မြင်ဒီပေါ်မှာတွေ့တာမှုတွေမြန်လို့မှုတွေညော့လာမယ်လောဘဒေါသမောဟတွေညော့လာမယ်အဲကြောင့်ဘုန်းကြီးတို့ကဒီလိုသမ္ပဋကမ္မထာမျိုးတွေလည်းလှုပ်စေခြင်းတယ်လှုပ်မှကိုယ့်အတွက်တန်ဖိုးရှိတယ် တခါလေးလေးဝိပဿနာဝိပဿနာဝိပဿနာလုပ်လို့ဝိပဿနာဉာဏ်နေဖြစ်ရင်တော့ကောင်းတော့ဗောဗျာဝိပဿနာဉာဏ်နေမဖြစ်လဲဒီခန္ဓာကိုယ်ကြီးပေါ်မှာအပြစ်မမြင်ဘူးဗျာဒီဟာလေးကြတော့ဓာတ်ရိုက်မြင်နေရတာလေကိုယ်ခန္ဓာကိုယ်ကြီးနော်အသက်ကြီးလာလေပို့တွေ့ရမယ်ဟုတ်လားခန္ဓာကိုယ်ရဲ့ဒုက္ခဒုက္ခလေးဒါကြောင့်ဘုန်းကြီးတို့ဆင်ញင်နှလုံးသွင်းခြင်းသွင်းစေခြင်းနော်ဓမ္မကြီးတွေမှတ်ထားပါတရားကြီးတွေမှတ်ထားပါအသက်ကြီးတဲ့ပုဂ္ဂိုလ်များဒါလေးကိုရအောင် လောက်ထားပါဆင်ញင်နဲ့၅ခုလောက်ပဲလုံမယ်ဓမ္မကြီးတို့အတွက်ကကျန်တာတော့တွေကတော့ကိုယ်မျက်စိဘောက်ကထွက်တာလေးတွေကြည့်နေအောင်ပါပဲနားဘောက်ကထွက်တာကြည့်နှာခေါင်းဘောက်ကထွက်တာကြည့်ပါးစပ်ဘောက်ကထွက်တာကြည့်ခန္ဓာကိုယ်အောက်ဘောက်ကထွက်တာလေးပုံမှန်ဆင်ញင်ခုနဆရာတော်ကြီးဒါတက်တက်လုံးဆင်ញင်မှာခဏတပြုတ်ဆင်ញင်မှာမဟုတ်ဘုရားကိုယ်တိုင်မိတ်ထားတဲ့စကားတွေဒါတွေကိုဆင်ញင်နေဘယ်ခန္ဓာကိုယ်မှာနှစ်သက်မလဲဗျာဘုန်းကြီးတို့ဒါတွေမဆင်ញင်တတ်တဲ့ခါကျ အာသူခန္ဓာငါခန္ဓာကိုဒီတွင်းတဲ့ကလေးစားတွေဒီအညစ်အကြေးတွေမြင်မှမမြင်တော့မမြင်တော့နှစ်သက်တော့တွင်းတဲ့အညောငါခန္ဓာကိုပြသူခန္ဓာဒီအညစ်အကြေးတွေပဲရှိပါလားဆိုရင်တော့ဘယ်နှစ်သက်မြန်တော့ရှိမလို့ဗျနောက်တစ်ခုဒီ32ခုတာတာရှုနီး10မျိုးဒါတော့အတူတူဗျဓကမ္မထံရှုနီး10မျိုးလဲဒါပဲခု32ခုတာတာရှုနီး10မျိုးလဲဒါပဲ နော်။သုနိဆက်မျိုးကအဲ့ဒီဘုန်းကြီးတို့အရင်တိုင်းပဲပြန်ပြောရမှာပဲ။အရင်တိုင်းကဘုန်းကြီးတို့ပါဠိလေးနဲ့ရှိတာပေါ့နော်။ပါဠိလေးကဘာလဲဆိုတော့အင်းသူပထမဆုံးကတော့ဒေသနကမတော်ဆိုပြီးတော့ဒါပဲအနုပုဗ္ဗတော်လည်းသုံးတယ်ပေါ့ဒေသနကမတော်အနုပုဗ္ဗတော်အနုပုဗ္ဗတော်အစဉ်တိုင်း ဆင်ញင်စီပြန်ဆပင်မွေလက်သက်ခြေသက်သွားရေးပေါ့ဒါမျိုးပေါ့သူဘုရားဟောထားတဲ့အစဉ်တိုင်းဒေသနာအစဉ်တိုင်းဆင်ញင်စီပြန်မှာတဲ့ဆင်ញင်စီပြန်တဲ့နေရာမှာတော့ဒီဟာကိုမြင်ရမှာပေါ့ဗျာဆပင်ဆိုဆပင်အာယုံပြုရတယ်အမွေဆိုဒီကုလုံးမှာမျက်ခုံးမွေမျက်တောင်မွေဒီကုလုံးမှာရှိတဲ့အမွေတွေမြင်အောင်ကြည့်ရမြင်အောင်ကြည့်ပါအပြည့်မြင်တယ်ဒါမျိုးသူ့စင်တိုင်းဘွားပါတဲ့ နောက်တစ်ခုကတော့နာတိတိကတော့အလုံးမမြန်တအားကြီးမြန်မြန်နှလုံးမသွင်းရအောင်နော်မြန်မြန်နှလုံးသွင်းဘယ်နာဘာရှိမှမသိဘုန်းကြီးတို့ငငယ်ရလို့ပေါ့ဆမင်မွေးလက်သက်ခြေသက်သွားရေးတော့ဘယ်နာဘာရှိမှကိုမသိမသိတော့ဘာပြက်မှမမြင်တော့ဘူးပေါ့သိမြန်လုံးနေလေဒီ32ခုတ္တသားတွေကမမြင်ဘူးပေါ့မတွေ့ဘူးမမြင်တော့မတွေ့တော့လည်းအပြည့်မမြင်ဘူး ခန္ဓာကိုယ်ဒီ32ခုပဲရှိပါလားခန္ဓာကိုယ်ကြီးမှာဒီအပေါက်၉ပေါက်ကထွက်လာတစ်ခုမှဟလာကောင်းတာမရှိပါလားဆိုမြင်းအောင်ဆင်ញင်ရမှာခတ်သက်သက်ဆိုနေတော့ဘာမှပြည့်မမြင်နိုင်ဘူးပေါ့ပြီးတော့နာတိတဏိကတော့တိတ်နေလွန်းရင်လည်းပဲဟုတ်လားဒီပေါ်မှာတမာရီရမြောက်စိတ်ကထွက်ထွက်သွားတတ်တယ်နေလွန်းအချင်း နေလွားခြင်းလည်းတိတ်စိတ်ကပြင်းထွက်ထွက်ထွက်ထွက်သွားတဲ့အခါကျတမာရီမြောက်တမာရီမြိုင်လည်းဘာအသိဉာဏ်မှမရနော်အဲ့ဒါကြောင့်နာတိတိကတော့တိတ်လည်းမနေနဲ့တိတ်လည်းမမြန်နဲ့ဝိခေပပရိဘာနာတော်ဒါကောင်းပါနော်သူကတခြားကပ္ပထအာယုန်တွေကို တားမြစ်ပြီးတော့ဒီအာယုန်ပဲ32ခုတာသာ32ခုတာသာဆင်ញင်နေုံပဲဓာရ9ပါးဆိုဓာရ9ပါး ခါကျတော့ဘုန်းကြီးတို့ရောထွေးနေတတ်တယ်ဟာဒါတော့ကိုပေါ့မှလိုက်ဟိုဟိုရောက်ဒါစေတနုပဒနာမှလိုက် နောက်ဝေနာနုပဒနာမှလိုက်အဲ့လိုဖြစ်တတ်တယ်အဲ့လိုမဟုတ်ဗျာတခုဆိုတခုစိတ်ဆိုင်မှဟိုတလောကလည်းဘုန်းကြီးပြောကြပါတယ်ဥပမာလေးနဲ့ဘာဥပမာပေးလာလဲမြစ်မြစ်ချင်းတို့ချောင်းချင်းတို့မြောင်းချင်းတို့ပေါ်မှာခြေဘွားတပြားစာလောက်ရှိတဲ့ပြင်များလေးခင်းတာခင်းတာတွေကဒီ ပြင်များပေါ်မှာဂေယုဆိုင်သတိထားပြီးမှ ဖြတ်ကူးမှ အောက်ပြုတ်မကြဘူးဟိုဒီဒီကြည်လိုက်ရင်တော့ခြေဘွားတစ်ပွားစာလေးရှိတာပြုတ်ကြသွားမယ်အဲတော့ရှုမှတ်မှာ32ခုတာကရှုမှတ်နေတာဒါတော့ကိုဘောက်ကမနာအဲ့ဒီလိုမဟုတ်ဘဲနဲ့ဟိုမှတ်လိုက်ဒီမှတ်လိုက်နေဆိုစိတ်တွေကဘေးရောက်သွားတယ်ပြန့်လွင့်တယ်လို့ခေါ်တယ်စိတ်မငြိမ်ဘူးအာယုံမျိုးမျိုးတွေလိုက်မှတော့စိတ်ကမငြိမ်မငြိမ်တော့လည်းဘာသိညာမှမများ လက်ရှိအာထုတ်နေတဲ့ကမ္မထာလည်းအပြစ်မမြင်ဘူး။ဉာဏ်နဲ့ကမ္မထာလည်းတိတိကြကြမဖြစ်နိုင်ဘူး။ဒါကြောင့်မို့ကိုကဒီချိန်မှာဘာကမ္မထာအာထုတ်နေလဲ။အဲ့ဒီကမ္မထာကိုစုဆိုင်ဆိုင်အာထုတ်အောင်ဉာဏ်နဲ့ကမ္မထာနဲ့သွားမရောနဲ့။တခုရှိတော့တခုတော့ရှိတာပေါ့ဗျာ။ခက်ခဲရှိရင်တော့ကြောင်းလို့ရပါတယ်။မဝင်လေထွက်လေမှတ်တယ်မှတ်လို့မရဘူး။ခက်ခဲရှိတယ်ဆိုပြောင်းဒီလိုရဒါပေမဲ့ main ကဘာလဲဒါကိုတတိထားတယ် ကိုကဒီမှာရှုနာအဓိကငါဘာရှုနေရလဲအဲ့ဒီကမ္မထံအဓိကထားရှုပေါ့ဥမာကိုကဒီ32ခုတတမြောင်းအင်းသားရေချိုးကန်းတွေမှာသွားဆင်ញင်နေတယ်။ကျန်တာတွေသွားဆင်ញင်နေအဲ့ဒါမျိုးဖြစ်တတ်တော့ဘယ်ပြည့်မြင်တော့နောက်တစ်ခုသွားမယ်။ပါဏတိတမတေကမတော်ပညာကိုကြော်လွန်ရှုရမယ်။ဒါတွေကတော့ဘုန်းကြီးတို့ဘာလို့ပြောလို့ပါလဲဆိုတော့ဝိပဿနာပိုင်းရောက်သွားပါတယ်။ပညာကို ကြော်လွန်ရှုရမယ်ဝိပဿနာပိုင်းကျတော့ဘုန်းကြီးတို့32ခုတတာမှာလေဆံဝင်မွေလက်သက်ခြေသက်သွားရသားကြောရိုးချင်းညနှလုံးသက်မြေဖြင့်ဆုပ်ဥမဥဒင်စာရစ်ဆောင်အုံနှောင်းဒါပထဝီဓာတ်ပထဝီဓာတ်ရဲ့သဘာဝတွေမြင်အောင်ရှုရမယ်ပညာကိုဆံဝင်ဆိုတဲ့ အမြင်ပညာကိုကြော်လွန်ရမယ်အမွေဆိုတဲ့အမြင်ပညာကြော်လွန်ပြီးဒီမှာပထဝီတဆိုပါလေမာတဲ့သဘောပြော့တဲ့သဘောပေးတဲ့သဘောပေါ့တဲ့သဘောကြမ်းတဲ့သဘော ချောတဲ့သဘောဒီသဘောတွေကိုမြင်အောင်ရှိရမယ်ဒါကိုပဏ္ဏတိသမတိကမတော်လို့ဆိုတယ်ပြီးတော့သဲကြေတရေပြီးချွေသွေးစီခေစီကြီးတရေနစီခြင်းကဒါအဘောဓ12မျိုးပေါ့ အဘောဓရဲ့သဘာဝယိုစီးတဲ့သဘောဖွဲ့စည်းတဲ့သဘောဒီသဘာဝကိုကြည့်ရဝိပဿနာရှုတဲ့အခါသဘာဝမြောင်ကြည့်ရခန္ဓာလေးကြဖြစ်တတ်တာတော်တော်များများကရောဆင်ញင်တာတွေဖြစ်တတ်တယ်ဗြဟ္မသမထလုံးနေပြီးတော့ဝိပဿနာပြောင်းဒီခါလေးအဆိုရပြောင်းသွားတာညာရ ပြောင်းမသွားဘူးဖြစ်တတ်တယ်ပြောမှတ်ထားဖို့ရကအဆိုနဲ့ပွားပွား ဉာဏ်နဲ့ဆူဆိုင်ပွားပါသူ့ဟာနဲ့သူတည်တံပွားပါတမထပွားနေတမထပွားပါဝိပဿနာပွားနေဝိပဿနာပွားပါဝိပဿနာပွားလို့ရှိရင်တော့ဗာမြောင်ကြည့်မယ်လေပညာကျော်လွန်ကြည့်ရမယ်ပရမပညာကျော်လွန်ကြည့်ဆိုပရမမြောင်ကြည့်ခိုင်းတာပညာကျော်လွန်ကြည့်ပညာလေးတွင်လမ်းဆုံးမနေနဲ့များသောပညာလမ်းဆုံးနေတတ်တယ်ဝိပဿနာရှုရပြောတဲ့တခါတလေဝင်လေထွက်လေနဲ့လမ်းဆုံးနေတတ်တယ်တခါတလေ ဖောင်းပိန်နဲ့လမ်းဆုံးနေတာဒီကလေးညာလမ်းနဲ့ဘယ်လမ်းနဲ့ကိုယ်ရဲ့ဆန်းနဲ့လမ်းဆုံးနေတာတဘာဝမမြင်ဘူးတဘာဝမြင်မှပညာကပြောက်မှာဘူးတဘာဝမြင်အောင်ပြပညာနဲ့ပညာလေးတွေလမ်းဆုံးနေတော့ဘယ်တော့မှတဘာဝမမြင်နိုင်ဒါကြောင့်ပဏ္ဏတိတမတိကမတော်ပညာကိုကြော်လွန်ရှုပါအနုပုဗ္ဗမုစနာတော်ဒီမှာတော့ဗာပြောလဲဆို တချို့လက္ခဏာတွေက ကြည့်တယ်ကိုညံထဲမှာမမြင်နိုင်ရင်တော့ကြော်လို့လွတ်လို့ရတယ်ပေါ့ဒါကြောင့်မို့ဒီမှာကိုရင်လေးတွေပါလေဆိုရင်ကိုရင်လေးတွေ9နှစ်9နှစ်ရွယ်ကိုရင်လေးဆိုဘုရားကတဆပစ္စကမနာအစက9ခုပဲသင်ပေးတယ်။ဆပင်ဘုန်းကြီးတို့မြင်လွယ်တယ်ကိုဆပင်ကိုနော်မြက်ခုံးမွေးမြက်တောင်မွေးတွေကိုမှရှိတဲ့မွေးတွေမြင်လွယ်တယ်။လက်သေးတွေမြင်လွယ်တယ်ခြေသေးတွေမြင်လွယ်တယ်သွားတွေမြင်လွယ်တယ်အရေတူရေပါးတွေမြင်လွယ်တယ် အဲတော့မြင်သာတဲ့မြင်လွယ်တဲ့ကမ္မထံရှုပေါ့ဗျာမမြင်သာတာကြောင့်မမြင်တာကြတော့ကြော်ထားလို့ရတယ်ဒါပေမဲ့ဒီခေတ်ကနည်းပညာတွေကပေါ်တယ်ထွန်ကားတယ်ဘုန်းကြီးတို့ကြောက်ကဆိုရင်ကြောက်ကမမြင်ဘူးငါအင်တာနက်ထဲမှာကလေးတွေရိုက်ရှာခိုင်းပေါ့နော်ဒီခေတ်ကလူငယ်တွေကနည်းပညာထွန်ကားတော့ဒါတွေကအင်မတန်ရှာလို့လွယ်တယ်အဲဒီဘုန်းကြီးတို့ဒီရှောင်းနေတို့ကျမ်းမာပညာရှင်တွေကြတော့ သူတို့အတွက်ကတော့ဒါထိုးပြောစရာမလိုသူတို့အမြဲပြတွေ့နေခွဲစိတ်တဲ့ဆရာလို့ပို့တွေ့ရအပ္ပနာတော်တဲ့ဒါတော့သဘာဝလက္ခဏာပဲမြင်အောင်ရှုပါခုနပညာရှုပြောလို့ရှုတာကအဲဒီရဲ့စံချိန်မှာသဘာဝလက္ခဏာနော်ဝိပဿနာရှုပြီဆိုရင်ရုပ်ဆိုရုပ်သဘာဝပေါ့ဒါပဲခုနက32ခုတာသာရှုရင်ဝိပဿနာရှုရင် ဒုဝိဒရဲ့တဘာဝအဘောဓတဘာဝဒါရ၉ပေါက်ကအရာတွေရှုရင်လည်းပဲယိုစီးတဲ့သဘောဖွဲ့စည်းတဲ့သဘောဒါမျိုးတွေပေါ့မျက်ရည်တွေယိုစီးတဲ့သဘောဖွဲ့စည်းတဲ့သဘောအတုံးကဲမာရယ်ပြော့တဲ့သဘောပူမာရယ်သဘောပြော့တဲ့သဘောပူတဲ့သဘောအေးတဲ့သဘောဒီဓာတ်သဘောတဘာဝတွေရှုရမယ်ပရဝိဒဆိုရင်တဘာဝ6မျိုးအဘောဓဆိုယိုစီးတာဖွဲ့စည်းတာဒီတဘာဝ2မျိုးရှိတယ် တေဇောတာဆိုပူရာအေးတာဟုတ်လားကျင်ငယ်တွေရုပ်တွင်ပူဆင်းမယ်အေးဆင်းမယ်တခါတလေကျင်ကြီးတွေလည်းဒီတိုင်းပူဆင်းမယ်အေးဆင်းမယ်စွန့်ထုတ်မယ်ဒါမျိုးတွေပေါ့ဗျာတေဇောတာသဘောဒါပူတဲ့သဘောအေးတဲ့သဘောပဲဝါယောတာသဘောကတွန့်ကန်တဲ့သဘောတွန့်ချလိုက်တွန့်ကန်တော့ကျင်ကြီးတွေတွန့်ချမယ်ကျင်ငယ်တွေတွန့်ချတယ်ဒါခံစားမှုတွေဒါတွေလည်းဆင်ញင်လို့ရပါ ထောက်ထားတဲ့သွားတွေဟောခန္ဓာကိုယ်မမကြီးမှာထောက်ထားတာဒါထောက်ထားတဲ့သွားပဲနော်ဒီတဘာဝတွေမြင်အောင်ရှုပါတဲ့ပြီးတော့တေယောစာတုတ်တနာဘုန်းကြီးတို့ဟိုဓကမ္မထာဆင်ញင်တော်ကအတိုင်းပါပဲအဲဒီတော့ကဟိုပဲတုတ်တံ၃ခုနဲ့ဆင်ញင်နှလုံးသွင်းဖို့ဒါပြောတာဒါတွေတော့ဘုန်းကြီးတို့ခဏခဏပြောနေကြနေဆိုတော့ သင်တာမှန်ပဲနားထောင်ဒါတွေပဲထပ်တယ်လဲလဲပြောတယ်အဲ့ဒီမှာじゃဘာပြောလဲအဓိစိတ်တသုတ်တနိမိတသုတ်တနဲ့ညီအနုဒ္ဒသီတိဘာဝသုတ်တနဲ့ညီဒါတွေကတော့အိန္ဒိယ၅ပါးညီမြောက်အောင်ကျင့်ခိုင်းတာပါပဲဒါတော့အိန္ဒိယ၅ပါးတတ္တာနဲ့ပညာယုံကြည်မှုတရားတရားနဲ့ပညာပေါ့ဒီဟာတွေညီမြတတ္တာလွန်ကဲပညာအားနေနေပဲလွယ်မားတွေယုံတတ်တယ်မကျင့်တဲ့နာတွေကျင့်မိတတ်တယ် ညာလွန်ခဲ့ပြီးတတ္တတရားမရှိပြန်လည်းပဲဘယ်တရားမှမယုံမဲဖြစ်ပြန်တယ်ပညာပါတဲ့တတ္တမျိုးအဲ့ဒါမျိုးပဲဖြစ်တဲ့နော်လောကအနေနဲ့နော်ဝိရိယနဲ့တမာရီဝိရိယလွန်ခဲ့ရင်လည်းပဲစိတ်တွေကပြန်နေများရတမာရီလွန်ခဲ့ရင်လည်းပြင်းရင်ညီငွေအိတ်ချင်တာမျိုးတွေဖြစ်တယ်ဒီနှစ်ခုကိုညီအောင်ကျင်းရဒါတော့တတိနဲ့ထင်ရနော် နောက်ဘိုးစဉ်9ပါးနဲ့လည်းဘိုးစဉ်က3နဲ့လည်းညီအောင်ကြည့်ရမယ်ဘုန်းကြီးတို့အများစုကြားဘူးတာကတော့အေဒီ9ပါးညီမြောက်ကျင့်ဖို့ပဲကြားဘူးတာပေါ့နော်ဘိုးစဉ်9ပါးညီမြောက်ကျင့်ဖို့ဒါရီကတော့ကမ္မဋ္ဌာန်းဆရာများကတော့ဥရပြညာလောက်မှ ဖြစ်တယ်ဆိုတော့ဘုဇင်ခုနပါကျင့်ဖို့ဆိုဥရပြညာလောက်မှဖြစ်တော့ဥရပြညာလောက်ရောက်မှပဲသူတို့ကဟောကြတာများတယ် ပြောမှတ်ထားဖို့ကဘုရားရှင်ခုနှစ်ပါးမှာအခုထပ်ပြောလို့ရပါတယ်ဘုရားရှင်ခုနှစ်ပါးစိတ်တက်တွေတက်ကြွလာရင်ပတ္တိတံဘုရားရှင်တို့တမာရီတံဘုရားရှင်တို့ဥပေက္ခတံဘုရားရှင်တို့ဒီလိုပွားတော့စိတ်တက်တွေတက်ကြွနေလည်းပဲတမာရီမရနိုင်ဘူးဒါကြောင့်စိတ်ကိုငြိမ်ငြိမ်လေးအေးအေးလေးထားပြီးပွားဒီဒီငြိမ်ငြိမ်လေးပွားထားပြီးပွားဥပေက္ခစိတ်ကိုအညီများလေးထားပြီးပွားအဲဒီကြောင့်မတက်ကြွလာတွေကငြိမ်ဝတ်သွားတယ် စိတ်တက်တွေတက်ကြနေတချို့ကြလဲဒါကြီးတဲ့မှတ်နေရတဲ့ခါကျဒီကမတက်တော့ဘူးလဲထွက်တယ်အဲကြောင့်ဘုန်းကြီးခဏခဏပြောပါတယ်ယောဂီတော်တော်များများကဥရဗျာမရောက်မရောက်ခင်မှာလဲအခက်အခဲတွေရှိပါတယ်ဉာဏ်စဉ်တွေမှာလဲဥရဗျာဉာဏ်မှာလဲအကြာကြီးလဲနေတတ်ပါတယ်တေခါရုပ္ပကညာမှာလည်းမတက်ဘဲနဲ့ကြာကြီးကြာနေတချို့လေဒီလိုနဲ့ပြုတ်ကြလိုနဲ့လဲထွက်နေတယ်အများကြီးကြုံအဲလိုမျိုးကြုံလာစိတ်တက်တည်းကြာလာ စိတ်ဓာတ်တွေကြလာရင်ဓမ္မဝိဇ္ဇာတာဝန်ညာလေးနဲ့ဆင်ញင်ပွားရတယ်ဝိရိယကြိုကြိုစားစားကာယဝိရိယကာယကဝိရိယကိုယ်နဲ့လည်းတင်းတင်းရင်ရင်စိတ်ကလည်းတင်းတင်းရင်အထောက်ပီတိနေတော့ဘုရားရှင်ဟောကြားတဲ့တရားတွေလူတိုင်းလုံနိုင်တာမဟုတ်ငါမှခွင့်ရလို့လုံနိုင်တာပဲဝမ်းမြောက်ဝမ်းသာစိတ်လေးနဲ့ပွားရတယ်တတိယတော့ပိုးတယ်မရှိဘူးเนาะတတိယတဲ့အရာအလုံးလို့တယ်ဒီလိုပြောတော့ ဒါကြောင့်မို့ဒါကတော့ဘုန်းကြီးတို့ဓကမတန်ရှုနီး၁၀ချက်နဲ့တူတူပါပဲနော်32ခုထာကရှုနီး10မျိုးနော်32ခုထာကဝိပဿနာရှုနီးဝိပဿနာရှုနီးဒါနည်းနည်းပြောချင်တော့ပါနော်32ခုထာကဝိပဿနာရှုနီးခုနလည်းပြောပြီးသွားပါနော်ပြောပြီးသွားတဲ့ထဲမှာဘယ်လိုပွားမလဲဆိုဒီဒီဓကမထာနေကိုသဘာဝမြောင်ကြည့်ရအောင် အဲဓကမတန်အောင်ပြတာခုန32ခုတာတာပရမဆပင်မွေတသက်ချစ်တဲ့သွားရေးတာကြောရုပ်ချင်းညိုနှလုံးသွင်းမြေဖြင့်ဆုံးဥမဥဒေစာရိဆောင်နော်ယတိမှာပဒဝိတရဲ့တဘာဝမြောင်ယူတဲကျေတေပြီးချွေသွေးစီကဲမျက်ရည်စီကြီးထထွေးနာစီခြင်းငယ်ဒါကြတော့အဘောဓရဲ့တဘာဝတွေမြောင်ယူရဝိပဿနာကြတော့တဘာဝကိုမြောင်ယူရတဘာဝမြင်မှဘုန်းကြီးတို့ ညာကပြောက်တယ်သဘာဝမြင်မှပညာကသဘာဝမမြင်တော့ပညာကမပြောက်ဘူးပေါ့ဗျာဘုန်းကြီးဒီကနေ့ဟိုမှတ်စုတွေနောက်ဆုံးပေးတာရှိပါတယ်နော်ဒါကဘုန်းကြီးဟိုဝိပဿနာရှုနည်းလေးနည်းနည်းပြောခြင်းနော်အဲ့ဒီမှာကြည့်လိုက်ပေါ့နော်လက္ခဏာရေး၃ပါးကိုဘယ်တရားဖုံဖုံလာလက္ခဏာရေးဆိုတာနေစာဒုက္ခအနာတောင် လက္ခဏာရေး၃ပါးလို့ခေါ်တယ် ဒုက္ခလက္ခဏာကိုဣရိယာပုတ်ကဖုံးလွှမ်းထားတယ်ဖုံးလွှမ်းထားကြီးဘုန်းကြီးနေမှတ်စုလေးပေးတာနော်အဲ့ဒါလေးပြန်ကြည့်ပြန်နော်ဒါဝိပဿနာရှုနည်းကိုပြန်ပြောနေတာဒုက္ခလက္ခဏာကိုဣရိယာပုတ်ကဖုံးလွှမ်းထားတယ်ဖုံးလွှမ်းထားကြီးအတူတူပဲဘုန်းကြီးရတဲ့ဒကာကြီးတို့ဓမ္မကြီးတို့မှတ်စုထဲမှာဒီနေ့ပို့လိုက်တဲ့မှတ်စုပေါ့ဒုက္ခလက္ခဏာကိုဣရိယာပုတ်ကဖုံးလွှမ်းထားကြီးကိုယ်မှာနာကျင်ကြိုက်ခဲမှုဆင်းရဲဒုက္ခဝေဒနာတွေလက္ခဏာတွေရှိတယ် နော်ဒီဒုက္ခဥနာတွေဖြစ်လာတယ်ကအခုကပုဥမဘုံကြီးပဲကြည်လိုက်ပေါ့ခဏခဏလှုပ်နေတာဒီဒုက္ခဥနာပေါ်လာကလှုပ်လို့ဣရိယာပုလှုပ်လို့ပြောင်းပြလိုက်ဖုံးလန်းပြလိုက်တော့အဲ့ဒါကိုပြောမလူတယောက်ကသွားနေတဲ့ဣရိယာပုတစ်ခုနဲ့အမြဲတမ်းသွားကြည့်ပါမိုင်းရှိရှိပေါ့10မိုင်15မိုင်လောက်သွားညောင်းလာတော့ညောင်းတော့ပင်မဆင်းရလာဒီတော့ဒီဒုက္ခသဘောကိုပျောက်ချင်တော့ပါလို့ထိုင်လိုက်တော့ထိုင်လာကြကြထိုင်ပြန်နဲ့ညောင်းလာတယ် နော်ဆင်းရဲဒုက္ခသောဒုက္ခအဝိနာရောက်လာမြန်ဒီတော့ဘာလို့ရရတော့ရရရပြန်တော့ဘာဒုက္ခဝိနာဖြစ်လာဒီတော့အိတ်တယ်ရတော့အမြဲတမ်းလည်းအိတ်မနေဘူးကြားလာကဆင်းရဲဒုက္ခဝင်တော့ထိုင်လိုက်ဟုတ်လားအဲ့တော့အမျိုးမျိုးဣရိယာပုတ်တွေပြောင်းလာတော့ဗောဗျအိတ်လိုက်ထိုင်လိုက်ရလိုက်လျောင်းလိုက်မျိုးစုံလို့ကအဲ့လိုကိုယ်လိုက်ဆန်းလိုက်ဣရိယာပုတ်မျိုးမျိုးပြောင်းလဲနေတာကဘာလဲဆိုဒုက္ခ သဘောကိုဖုံးထားတာပဲဟမ်အဲတော့ဆိုလိုတာဒုက္ခလက္ခဏာဣရိယာပုတ်ကဖုံးလွှမ်းထားတယ်ဒါလေးပေါ့နော်သူကရောင်းမြန်ရိုက်တာဘုန်းကြီးပို့လာတယ်ဒုက္ခအနေစာဒုက္ခဧဝသူကနေစာထားရိုက်တာဘုန်းကြီးဒုက္ခစာဒုက္ခလက္ခဏာဖုံးလွှမ်းထားတယ်ပြီးတော့မှအဲပြီးမှအဲ့မှာကြည့်လိုက်ပေါ့နော်အဲခြုံပြောရရင်တော့ဘုန်းကြီးတို့ ဣရိယာပုတ်တွေမျိုးမျိုးပြောင်းလဲပြီးတော့ဒီစေတီဒုက္ခဝေဒနာကိုဖုံးလွှမ်းနေတယ်ဖုံးလွှမ်းနေတာကိုဘုန်းကြီးကဟောဒီဣရိယာပုတ်တွေပြောင်းတဲ့ဒုက္ခဝေဒနာခံစားနေလို့ဖြစ်တယ်ဒီဒုက္ခသဘောကိုကိုယ်ပိုင်ဉာဏ်နဲ့မြင်အောင်ကြည်တတ်ဖို့လိုရေးကြည့်တော့နောက်ပြီးတော့အိဋ္ဌလက္ခဏာတန်တရိယဖုံးထားတယ်ဒါလေးပြင်မယ်အိဋ္ဌဆိုမမြဲတဲ့သဘောကိုပြောတာယုံနာနေတန်တတိဆိုတာဘာလဲဆိုယုတ်တရားနံတရားတွေအစင်ဆက်အဆက်မပြတ် ဖြစ်နေတာအဲ့ဒါကိုတန်တတိလို့ခေါ်တယ်ဒီယုတ်တရားနံတရားအစင်မပြဆက်မပြဖြစ်နေတာဆိုတာဘယ်လိုလဲအရင်ဖြစ်တဲ့ယုတ်နံတရားတွေပြတ်တဲ့အချိန်လေးနဲ့နောက်ဖြစ်တဲ့ယုတ်နံတရားဖြစ်တဲ့ခဏအကြမ်းပြောင်းဆက်နေတာဒီတစ်ခုပြည့်ဒီတစ်ခုဒီတစ်ခုပြည့်သူကဆက်တဲ့ဆက်တဲ့ဖြတ်သွားအဲ့လိုဖြစ်ဖြစ်ဒီပြည့်ပြည့်ပြည့်အကြမ်းဈားထဲမှာအခြားမရှိအောင်ကာလမရှိအောင်ဆက်ဖြစ်နေတယ် အဲ့ဒီလိုဖြစ်စဉ်တွေဖြစ်နေတာတွေသိမ့်မြန်နေတဲ့ခါကျတော့ဘာဖြစ်လာလဲဆိုအရှိဘက်အဖြစ်ဘက်ကအာရင်အကောင်းလာတယ်အသစ်အသစ်ဖြစ်တဲ့ရောက်တဲ့အရင်က အရာဝတ္ထုမျိုးကြီးတဲ့အောင်းမေတော့ဥပမာမြစ်တစ်ခုတည်းဘုန်းကြီးတို့ကမ်းမင်းမှာထိုင်ကြည့်ပေါ့ကြည့်နေရေတွေဆက်မပြတ်စီးစင်းတာဘုန်းကြီးတို့ဒီမျက်စောက်ကရေကဒီရေပဲထင်တာမျက်စောက်ကရေအောက်ရောက်သွားပြီ နောက်ထပ်နောက်ထပ်အသေးသေးရှိတွေရောက်လာအဲ့ဒါသိကြရင်တော့ဘုန်းကြီးတို့ခြေတော့ဆင့်ချကြည့်လိုက်လက်လေးချကြည့်လိုက်ရေတွေကတသွင်းစင်းစီးနေတာအသေးသေးရှိတွေအောက်အောက်ရောက်သွားတာအဲ့ဒီဥပမာလိုပဲတဲ့ယုံနံအသစ်တွေကအချားမရှိဈာကာလမှာအချားမရှိဆက်တိုက်ဖြစ်နေအဲ့တော့ဖြစ်စဉ်တွေကသိမြန်တော့ဒီရုပ်ပဲဒီနာပဲဒီလိုပဲထင်းနေတာဥပမာနောက်တစ်ခုမှပြီးတာတော့ မီးပေါ့မငိမ့်နေတဲ့ရေနံမီးတော့ကြီးတစ်ခုကင်ပြီးတော့ဝိုင်းတဲ့ပုံစံမျိုးခတ်သက်သက်ရမ်းကြည့်လိုက်အကောင်းကောင်းနဲ့မြန်မြန်ရမ်းနေလို့ခတ်ဝေးရခြင်းမီးဝိုင်းကြီးပဲထင်ရတယ်နော်အလွန်လင်းမြန်ဆက်မြပြဖြစ်တော့မီးဝိုင်းတစ်ခုလို့ထင်ရတယ်ဒီလိုဒီဥပမာလိုပဲယုတ်တရားနံတရားတွေအကြမ်းကြီးဆက်ဆက်တိုက်ဖြစ်နေခတ်သက်သက်ဖြစ်နေတဲ့အခါကျဟာငါမြင်တာဒီယုတ်ဒီနံနေကြီးပဲ အဲ့လိုထင်းနေတဲ့အတွက်အနေဆလက္ခဏာမမြင်ဘူးဘုန်းကြီးတို့ကိုယ်ခန္ဓာကိုယ်ပဲကြည့်လေအဆက်မြက်အဆက်မြက်ပြင်းနေအိုးလာတာပဲဆက်မပြတ်ဖြစ်လာရုပ်တည်းဖြည်းဖြည်းကျလာအိုးလာတာဒါပေမဲ့လို့မနေ့ကလည်းဥရောတိရကြီးဒီရုပ်ပဲဒီနေ့လည်းဒီရုပ်ပဲဒီလိုပဲထင်နေတာပဲအနေဆမမြင်သေးတာဒီတိုင်းပဲသွားနေတာပဲဒါကြောင့်ခန္ဓာကိုယ်ကြီးမှလည်းသွားနေတဲ့အခါသွားနေတဲ့ရုပ်တွေထိုင်နေတဲ့ထိုင်နေတဲ့ရုပ်တွေ လျောင်းနေလျောင်းနေတဲ့ယုတ်ဒီအစင်ဆက်မပြတ်ဖြစ်နေတာဒါပေမဲ့ဒီယုတ်ကသွားနေတဲ့ခိုက်တာသွားနေခိုက်တာမဲ့ပြောဖြစ်ပြီးပြတ်သွားတာကိုယ်ရင်လည်းကိုယ်ရင်နေခိုက်တာမှဖြစ်ပြီးပြတ်သွားတာဒါတွေကိုမြောင်ကြည့်နိုင်တော့အိဋ္ဌလက္ခဏာကိုအိဋ္ဌသဘောမြင်မှာပေါ့ဗျနောက်တစ်ခုပေါ့နော် နောက်တစ်ခုကဘာလဲအနတ္တလက္ခဏာကိုဘာလဲကဏ္ဍကဖုံးလွှမ်းထားတယ် ကဏကနေပြီးတော့ဒီအနတ္တကဏဆိုတာဘာလဲတစုတဲ့တတွဲတဲ့တပေါင်းနဲ့တခဲတဲ့ခဲပြီးရုပ်တပေါင်းရုပ်တရားနံတရားတွေဖြစ်နေအောင်ကဏလို့ခေါ်တယ်ဒီမှာကဏ၄မျိုးပြောသွားတယ်ပေါ့နော်တန်တတိကဏတဘူဟကဏခိစ္စကဏအာရမဏကဏတန်တတိကဏဆိုကိုယ့်ကိုမှတ်မယ်နော်ဘုန်းကြီးဒါတွေအကုန်လုံးဒီနေ့အနုတ်တွေမပေးနိုင် တန်တတိကနဆိုတာယုတ်တရားနန္တရားရှင်းတော့အဖြစ်နဲ့အပြည့်ဆက်ခါလုံးကလေးတွဲကလေးစုဖြစ်နေတာကိုဒါတန်တတိကနယုတ်တရားနန္တရားတွေကရှင်းတော့အဖြစ်နဲ့ပြဖြစ်နဲ့ပြဆက်ပြီးတော့လုံးပြီးတွဲပြီးခဲပြီးဖြစ်နေတဲ့ဘောတန်တတိကနလို့ခေါ်တယ်။နောက်ပြီးတော့ဗာလဲဆိုတမူဝကနတမူဝကနဆိုရှင်ပြဗာပြောရလဲတမူဝကနဆိုဒီယုတ်တရားနန္တရားတွေဖြစ်လာတဲ့ကမှာ ရုပ်တရားဘယ်တော့မှသူတခုတည်းမဖြစ်ဘူးရုပ်တလုံးနဲ့ခွဲမဖြစ်ဘူးပေါ့အ ਨੇ ဆုံးအထက်ကလယုံနဲ့ရုပ်ရှိခုတွဲပြီးဖြစ်တယ်ဘယ်တည်းရုပ်တရားဖြစ်ဖြစ်ဓာကြီး၄ပါးရဲ့အစင်းရဲ့အနံ့ရဲ့အရာသာရဲ့ဩဇာရဲ့ဒီ၄မျိုးဖြစ်တယ်ပေါ့နန္တရားကလည်းဘယ်တော့မှတခုတည်းမဖြစ်ဘူးစိတ်ဖြစ်ရင် စေတသိက်ကပါတယ် အ ਨੇ ဆုံးပေါ့မြင်သိစိတ်ပဲဖြစ်ဖြစ်စေတသိက်ကခုနှလုံးပါတယ်ခုနှလုံးကဘာတွေလဲဆိုဖတ်တာဝိညာတင်ညာစေတနာဧကရတာဇီဝတိနေမနတိကရမြင်သိစိတ်ဖြင့်ဒီစေတသိက်ခုနှလုံးကတွဲပြီးဖြစ်တာပဲဘယ်တော့မှတစ်ခုတည်းမဖြစ်ဘူးအဲ့လိုတွဲပြီးဖြစ်တဲ့သဘောရှစ်လုံးတွဲပြီးဖြစ်တဲ့သဘောမျိုးကိုဘုန်းကြီးကသဘောကရဏလို့ခေါ်တယ်ပြီးတော့ယုတ်တရားပဲဖြစ်ဖြစ်နံတရားပဲတဘာတဲ့တစ်ခုတည်းမဖြစ်ဖက်နဲ့အဲ့ဒီလို စုပြီးတွဲပြီးခဲပြီး ဖြစ်တဲ့အတွက်တဘူဝကရဏလို့ဆိုလို့ဆိုတယ်လို့ဒီလိုလေးမှတ်ထားမယ်နော်ပြီးတဲ့အခါကျတော့ကိစ္စကဏဏကိစ္စကဏကိစ္စကဏဏကဏဆိုတာဘာလဲဆိုကိစ္စဆိုတာဆောင်ရွက်တဲ့ကိစ္စပါပဲခုနမြင်သိစိတ်မြင်သိစိတ်ဆိုတော့စက္ခုဉ္စိတ်မြင်သိစိတ်ကသူနဲ့တူ စေတသိက်ခုနှလုံးဖြစ်တယ်ခုနဘုန်းကြီးပြောခဲ့တယ်ဖတ်တာဝိနာသိညာစေနာဧကဂရဇီဝိတေနိမနတိကာရဒါတော့ပြီးတော့မှကြားဥမှာပဲပုံနားလည်မယ်နော်ခုတော့ဘုန်းကြီးတို့နဲ့ပြီးတော့မှမတင်ဘူးရင်တော့နည်းနည်းခက်တယ်ဒီတော့ဒီတိုင်းပဲနားထောင်တောင်းပေါ့ဒါကြောင့်မို့ဘုရားတရားတော်ကြီးလေးလာထိုင်ပြီးတော့မှလေးလာထိုင်ပိုကောင်းတယ်ဆိုတာပြောတယ်ပြီးတော့မှလေးလာထိုင်ဘုရားတရားတော်နားလည်တယ်ပြီးတော့မှလေးလာမှုဖြစ်ရင်တော့ ရားတရားတွေနာတဲ့အခါလေးလာတဲ့အခါခက်ခဲတွေအများကြီးကြုံတတ်တယ်။အဲ့ဒီမှာမြင်သိစိတ်ရဲ့စေတသိက်ခုနှလုံးရဲ့တွဲဖြစ်တယ်။မြင်သိစိတ်ရဲ့ကိစ္စပါလေမြင်ခြင်းကိစ္စကိုသူကဆောင်ရွက်တယ်။ဖတ်တာကအာယုံကိုတွေးထခြင်းကိစ္စကိုဆောင်ရွက်တယ်။ဝေဒနာကအာယုံကိုအရာတော်ခံစားခြင်းကိစ္စကိုဆောင်ရွက်တယ်။သင်ညာကမှတ်သားတဲ့ကိစ္စကိုဆောင်ရွက်တယ်။စေတနာက စေဆော်တဲ့ကိစ္စကိုဆောင်ရွက်တယ်ဧကကတာအဲ့ဒီအာယုန်ထဲမှာတည်တည်ကြည်ကြည်ဖြစ်နေအောင်ဆောင်ရွက်ပေးတယ်လို့ပေါ့လေဒီစေတသိက်က သူကိစ္စနဲ့သူဆောင်ရွက်တာကိုဒါကိုကိစ္စကနာလို့ခေါ်တယ်ယုတ်တရားတွေမှာလည်းခုနပြောခဲ့ပြီသူကအနည်းဆုံး၈ခုအနေနဲ့ဖြစ်ရတယ်ဘယ်တော့မှတစ်ခုတည်းမဖြစ်ဘူးအစင်းရဲ့အနံ့ရဲ့အရသာရဲ့ဩဇာရဲ့ဓာတ်ကြီး၄ပါးရဲ့ပေါ့ဒီ၄၈ခုကတွဲဖြစ်တယ် ဒဝိဒဆိုရင်နော်ဘုန်းကြီးကပဒဝိဒပါလေသူနဲ့သူ့ရဲ့ပထဝီဓာတ်ရဲ့ဟိုကိစ္စကဏဆိုပါလေဆိုသူကသူ့ရဲ့လုပ်ငန်းကိစ္စပါပဲကလတ်တူရုပ်တရားတွေတရားဖြစ်ခြင်းလုပ်ငန်းကိစ္စကိုဆောင်ရွက်တတ်တယ်ရတ္တခေါ်တယ်အဘောဓကကြပါလဲဆိုရုပ်တရားတွေရဲ့တိုးပွားခြင်းလုပ်ငန်းကိစ္စကိုဆောင်ရွက်တယ်တေဇောတကပါလဲဆို ဒီကလတ်တူယုတ်တရားတွေရင်းကျက်စေခြင်းကိစ္စကိုဆောင်ရွက်တယ်ဒါကြောင့်ဒီသောတာရှုတဲ့အခါမှာပူမှုအေးမှုဆိုသဘာဝလည်းရှုလို့ရတယ်ရင်းကျက်ခြင်းဆိုတဲ့ကိစ္စကိုလည်းဒီရှုမှတ်လို့ရတယ်သဘောတရားပိုင်းနဲ့ဝါရောတကြရတွန်းကန်ခြင်းထောက်ကန်ခြင်းလုပ်ငန်းကိစ္စကိုဆောင်ရွက်တယ်သူရဲ့ကိစ္စဆိုတာရတ္တကိုပြောတယ်သဘာဝနောက်မှာသူကလက္ခဏာရဲ့နောက်မှာသူကကိစ္စဆို ပြောထားတယ်အဲ့လိုသူကိစ္စနဲ့သူ ဆောင်ရွက်တာကိုကိစ္စကဏလို့ခေါ်တယ်ဒီကိစ္စကဏပရမတ္ထဉာဏ်မျက်စိနဲ့ကြည့်မှမြင်နိုင်တယ်ဉာဏ်မျက်စိမရှိတော့ကိစ္စကဏကိစ္စကဏမမြင်နိုင်ပါဘူးဗျာဘာဖြစ်လဲငါမြင်တယ်သူမြင်တယ်ပုဂ္ဂိုလ်မြင်တယ်ယောက်ျားမြင်တယ်ဒီလိုပဲသွားနေမှာနောက်တစ်ခုသွားမယ်အာရမဏကရဏကဏ မြင်သိစိတ်လေးနဲ့တူပါပြည့်လဲခုနပြောခဲ့တယ်စေတသိက်6ခုဖြစ်တယ်စေ9ခုပေါ့အဲ့ဒီ9ခုကယူပါယုံဝင်အာယုံပြုတယ်နော်အာယုံတစ်ခုကိုမြင်နိုင်တဲ့ပြည်နဲ့မျက်စိကဒိုင်းဒိုင်းဒိုင်းနဲ့ဖြစ်သွားတယ်ဒီမြင်သိစိတ်ရဲ့စေတသိက်တွေကဘယ်မှာပြီးလဲယူပါယုံပဲအစင်းယူပါအောင်မြင်ရတဲ့အစင်းယူပါယုံအာယုံပြုနေတာ အဲ့တော့သူတို့ကအဲ့ဒီအာယုံပြုသောပြုသောအပြင်ဒီမြင်သိစိတ်နဲ့စိတ်သိခုနှစ်လုံးကတစုတတွဲတည်းဖြစ်နေတာအာရမဏခရဏလို့ဆိုပါတယ်ဒါကတော့နန္တရားပေါ့နော်အဲ့မှာဒီမှာတော့တော်တော်များများပြောကြတာတော့ဒီဖောက်တော်ဆရာကြီးဒီနေရာတော့သူမှတ်ချက်ရေးတာကောင်းပါတယ်များပြင်းတော့ဆရာသမားတွေအစဉ်ဆက်ပြောတာရှိတာက ယုတ်တရားနန္တရားများမှာခဏလေးမျိုးယုတ်တရားမှာလည်းခဏလေးမျိုးရှိတယ်နန္တရားမှာလည်းခဏလေးမျိုးရှိတယ်ဒီလိုဆင်ဆက်ပြောကြတယ်ဒါပေမဲ့ယုတ်တရားမှာကအာယုံမပြုတ်နိုင်တဲ့အတွက်အာရမဏခဏမရနိုင်ဘူးဗျဒါကိုဘုရားရှင်ကိုယ်တိုင်ဟောတာရှိတယ်သူကအဲ့ဒါတွေထောက်ထားပြပြီးပြောတာကတမိဓမ္မအနာရမဏအာယုံမပြုတ်နိုင်တဲ့တရားတွေကဘာတွေလဲယူပင်းစာနိဗ္ဗာန်နေစာဣမိဓမ္မအနာရမဏယုတ်တရားတွေကလည်း အာယုံမပြုတ်တော့ပြုတ်တတ်တဲ့သဘောမရှိဘူးနိဗ္ဗာန်ကလည်းအာယုံပြုတ်တတ်တဲ့သဘောမရှိဘူးဘုန်းကြီးတို့ဒီမဲ့ညာဖွညာရတဲ့ပုဂ္ဂိုလ်ပဲသူ့ကိုအာယုံပြုလို့ရသူရသူကသူများအာယုံပြုလို့မရဘူးနိဗ္ဗာန်ဒါကြောင့်ယုတ်တရားတွေမှာအာရမဏကဏမရှိပါဘူးဒါပြောသွားတယ်အောက်ကတော့ဝိပဿနာရှုနည်းဆိုတော့ခုနကဒီဒါရကိုးပေါက်ရတော့မဟုတ်ပါဘူးဝိပဿနာရှုတဲ့အခါမှာရှုနည်းလေးနော်အဲ့မှာနည်းနည်းကြည့်မယ်ဆောင်းဖို့လေးပေါ်တင်ပေးလိုက် ငရုတ်စေ၌နော်အဲဒီဒီဝိပဿနာရှုနေတာမင်းကုန်ဒီပကဆရာတော်သူရဟောစဉ်တရားတွေမှာပါပါတယ်ငရုတ်စေ၌စိတ်တွေတတ်တတ်အစက်ကိုတိရှုမြော်ကြည့်သို့တတ္တိကိုမြကြည့်ရှုရပရမတ္ထမှာငရုတ်သည်ငရုတ်စေသူ့ရဲ့ဆက်တဲ့အရာသာကိုစဉ်းစားကြည့်ပေါ့ဆက်တဲ့အရာသာကိုဘုန်းကြီးတို့ မျက်စိနဲ့ကြည့်ရင် ကြည့်လို့ရလားမရဘူးဆက်တယ်ကြတာရှိနေသလားတိုးနေသလားကြည့်လို့မရဝိုင်းနေသလားပြနေသလားကြည့်လို့မရလုံးနေသလားပုံတရံနေနဲ့ကြည့်လို့မရဘူးမြင်လို့မရဘူးအဆက်ဆိုတဲ့သဘောတရားလေးကိုတတ္တိကလေးကိုစိတ်နဲ့သိအောင်သိနိုင်ပါတယ်အဲ့လိုဆက်တယ်ဆိုတဲ့သဘောတရားကိုဆက်တယ်ဆိုတဲ့တတ္တိကိုစိတ်နဲ့သိနိုင်တယ်လို့ပဲတဲ့ ပရမတ္ထတရားတွေရှုမှတ်တဲ့အခါမှာတတ္တိသဘာဝကိုသိအောင်ရှုနိုင်ရမယ်ဉာဏ်နဲ့ကြည့်နိုင်ရမယ်ဒါကိုပြောသွားတယ်နော်ခုဘုန်းကြီးကရုပ်တရားကိုရှုတယ်စိတ်စေတသိက်တရားတွေရှုတယ်သူ့ရဲ့သဘောတရားပေါ့သူ့ရဲ့တတ္တိလေးကိုရှုရမယ်ဖတ်တာဆိုရင်ဖတ်တာရဲ့တွေ့ထိမှုတတ္တိလေးတွေ့ထိမှုသဘောလေးပေါ့တတ္တိနဲ့သဘောကအတူတူပဲနော်ခါတိုင်းကဘုန်းကြီးကဒီမကြီးတို့ဒကာကြီးတို့သဘောသဘောနဲ့ပြောခဲ့တယ် တတ္တိနဲ့သဘောအတူတူပဲမင်းတို့ဆရာတော်ရတဲ့သဘောကိုတတ္တိလို့သုံးသွားတာတတ္တိဆိုင်မှာပရမရောက်တယ်ရုပ်ဆိုရုပ်တဘာဝမြောင်ကြည့်ရုပ်တတ္တိမြောင်ကြည့်နာမ်ဆိုနာမ်တတ္တိမြောင်ကြည့်ဒါကိုပြောချင်တာတတ္တိဆိုင်မှာပရမရောက်တယ်သူကဒါသုံးသွားတယ်နော်နာဆိုနာဟိုတော့ဖတ်တာဆိုအာယုံရဲ့တွေ့ထိမှုလေးတွေ့ထိမှုတတ္တိလေးဝေနာဆိုဝေနာရဲ့တွေ့ထိမှုခံစားမှုတတ္တိလေးပေါ့နော် ဘုန်းကြီးခါတိုင်းပြောနေကြတယ်ဖတ်တာဆိုအာယုံကို တွေ့ထိမှုသဘောလေးပေါ့ဝေဒနာဆိုရင်အာယုံရဲ့ခံစားမှုသဘောလေးအဲ့လိုကြည့်ရတယ်နော်ဓာတ်ဆိုရင်ပထဝီဓာတ်ပထဝီဓာတ်ဆိုရင် မာတဲ့တတ္တိလေးပြော့တဲ့တတ္တိလေးလေးတဲ့တတ္တိလေးပေါ့တဲ့တတ္တိလေးကြမ်းတဲ့တတ္တိလေးနော်ချောတဲ့အတူတူပဲနော်ဘုန်းကြီးဟိုတလောကသဘောလို့ပြောတယ်ကတတ္တိလို့ပြောအတူတူပဲဒါဆရာတော်ကြီးတွေ ဆုံးမထားတဲ့စကားဆရာတော်ကြီးလည်းဒါရှေးရှေးကဆရာတော်ကြီးတွေရေးသွားတဲ့သဘောရှိပါသူဘာမှတော့ကြံညွန်ပြမထားတတ္တိဆိုင်မှာပရမရောက်တယ်ပရမရောက်မှာခဏပြောတယ်ပရမဆိုင်တတ္တိဆိုင်မှာပရမရောက်တယ်ဆိုဒီသဘောဝါတွေတတ္တိတွေမြင်မှပရမကကိုယ်ကမြင်တယ်ပရမမြင်မှခုနခဏတွေပြိုတယ်တန်တတိကဏတို့သမုဟကဏတို့ကိစ္စကဏတို့ အာရမဏဗျာခဏပြောင်းကျင့်ရမယ်ကျင့်ရမယ်ဒါဒီဘောက်တော်ဆရာတော်တော်တော်မိတ်ပါတယ်ပရမတ္ထရောက်ရင်ခဏပြောတယ်ပရမတ္ထမြင်ရင်တတ္တိပရမတ္ထရောက်ရင်ပရမတ္ထမြင်ခဏပြောတယ်ခဏပြောမှအတ္တယူဝါဒစိတ်သုံးမယ်အနတ္တမြင်မယ်အနတ္တဖြစ်မယ်ဒါပြောဒါရှုနည်းပဲဗျာနော်ဒါကြောင့်မို့ဝိပဿနာရှုတဲ့အခါမှာသဘာဝတတ္တိကိုမြင်အောင်ရှုသဘာဝဖြစ်ဖြစ်တတ္တိဖြစ်ဖြစ်ဒါကိုမြင်အောင်ရှု အဲ့လိုရှုမှဗာမြင်မလဲပရမမြင်တယ်ပရမရောက်တယ်ပရမရောက်မှခုနပြောတဲ့တန်တတိကနာတို့သမုဟကနာတို့နော်ကိစ္စကနာတို့အာရမဏကနာပြိုကွဲသွားတယ်နောက်ဝင်ငါးတစ်ပါးယောက်ျားမင်းမှထင်းနေမှာကနာမပြိုသေးဘူးဘုန်းကြီးတို့ဒီငါကောင်သူကောင်အတ္တကောင်ဝိညာဉ်ကောင်ထင်းနေမှာပဲပုဂ္ဂိုလ်တရားယောက်ျားမိန်းမထင်းမှာကနာပြိုသွားပြီဆိုအတ္တကောင်ဝိညာဉ်ကောင်ငါသူတော်ယောက်ျားမိန်းမ အတ္တယူဝါဒစိတ်သုံးမယ်အနတ္တဖြစ်မယ်အနတ္တလို့ညာနဲ့မြင်မယ်ဒါဝိပဿနာရှုနေပါမယ်နော်ဒီနေ့ဒီလောက်နဲ့တော်ကြအောင်ဒီနေ့ဟောပြောဆွဆူမှတယ်တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဲ့ညာဖွညာနိဗ္ဗာန်ကိုရလွယ်ရောက်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။